သကပညာတော့နှစ်သင်းရှိသွားပြီခဏတတိယပေါ့ကြာမင်းကလူနတ်တွေရောလူတွေရောအာလုံးသောတ attva တွေဟာဘေးရန်တွေကင်းပြီးချမ်းသာခြင်းကြပါရဲ့နဲ့ဘာကြောင့်ဆင်းရဲဒုက္ခတွေတွေ့နေပါသလဲဘယ်တန်ရောစဉ်နှောင်ကြိုးရှိလို့ဆင်းရဲဒုက္ခတွေကမလွတ်ဘဲနေကြပါသလဲ ခွန်းကိုမေးလို့မြတ်စွာဘုရားအစီကြတာမိသာမစ္စယဗန္ဒနာကောဒေဝနာမိန်နာဒေဝမနုဿာအတုရာနာဂာကန္ဓဝါယေစညေတန္တိဘုထုကာယေအဝိရာအာရဏာ

မနုဿာလူတို့သည်လည်းကောင်းအတူရာအတူရာနတ်တို့သည်လည်းကောင်းနာဂာနဂါတို့သည်လည်းကာနာဘာကာနာဘာနာတို့သည်လည်းကောင်းအင်းကြီးဆိုတဲ့ကြီးမာရဘကုံသောရေသပုစုကာယအကျင့်များစွာသောတတ္တဝအပေါင်းတို့သည်လည်းကောင်းတန်တိရှိကြကုန်၏နေတံထိုများစွာသောတတ္တဝတို့အား

ဤသို့သောလိုလားတောင်းလာခြင်းမီလီဟောတိဖြစ်လျက်ရှိ၏သသပါဏထိုသို့ပင်ကောင်းသောလိုလားတောင်းလာခြင်းရှိပါတော်လိတေထိုနတ်လူစားရှိသောတတ္တဝါတို့သည်ဣဒ္ဓမစ္စယသာဝဇနာသူတော်ဘာချမ်းသာသည်ကိုမနာလိုခြင်းဤဟုသောဣဒ္ဓတာယောဇဉ်နှောင်ကျိုးမိမိ ဒီဘွားချမ်းသာသလိုသူများမကြည်ဘွားမချမ်းသာစေခြင်းဒီဟုသောမေစရိယတန်ရောစဉ်နှောင်ကြိုးရှိကုန်သည်ဖြစ်၍သဝေရာယံရှိကုန်လျက်ဝေရာဝေရာတိနေကြကုန်၏သရဏာဖေရာသင်ကုန်လျက်သတဘာဒယံသူရှိကုန်လျက်သဗျာပေသာဆင်းရဲရှိကုန်လျက် သဝေရီနောမိမိတို့ကလည်းသူတို့ဘာရန်သူဖြစ်ကုန်လေဝေရန္တိနေကြရလေကုန်သတည်းမြတ်စွာဘုရားကဖြေကြားတယ်ဣဒ္ဓမစ္စရိယခေါ်ရမဟုတ်ပြန်တော်မျိုးရှိနေလို့ဟောလားဒီနေ့ရတယ်ပြောပြီးသားပါပဲဒါရီကအရင်ကလေးဆိုတော့သူမပါလို့ရှိရင်ပြည့်ကြောက်ဟောလို့မဖြစ်ဘူးဒါမှမဟုတ်သူကပြန်ပြီးတော့အခြေတရားသူကအရေးကြီးဆုံးအချက်ကလေးပဲ

ကာမဘုံသာကာမဘုံသာနတ်လူများတို့နတ်လူများတို့ကောင်းစားပြေဝါကောင်းစားပြေဝါဝိယံပလရေဝိယံပလရေအေးမြချမ်းသာအေးမြချမ်းသာဒီလိုပါလေဒီလိုပါလေဣဒ္ဓမေစေဣဒ္ဓမေစေသူချုပ်ွယ်၍

နောက်တည့်သောပိုးပြီးဆမ်းပါလိမ့်မယ်ကောင်းလိမ့်မယ်နောက်တလနောက်တနှစ်ဒီလိုတောင်းတနေကြတာပဲအဲဒါရည်တည်တိုးလာတိုင်းလာတိုင်းဟာဖြင့်ချမ်းသာတဲ့ကိုမတွေ့ဘူးဆင်းရဲနဲ့တွေ့တယ်ဘုန်းကြီးတို့တသက်မိဘလောက်ပေါ်တယ်ပြီးရတဲ့ရွာကစပြီးတော့လူတွေဟာကြီးတာပဲကြားတယ် ဟိုအရင်သမာဓိမှာသမာဓိမှာနိုင်ငံခြားကနိုင်ငံခြားသားတွေအုပ်ချုပ်နေတဲ့အခါကာလတုန်းကအဲဒီတုန်းကလည်းပဲလူတွေဟာဒီနေ့ဟာအရင်နှစ်ကတည်းပူကြလာတယ်ဆိုတာဖြစ်လာတယ်ဒီလိုညီကြတာပဲနောက်တစ်နေ့ကျလည်းညီတာနောက်တစ်နေ့ကျလည်းညီတာလိုပဲမျှော်လင့်တောင်းတကြတော့ကောင်းပါကောင်းကောင်းပါသေးကောင်းကောင်းပါသေးอืม ဒီတော့ဝင်းတွေကပိုက်သမိုင်းတွေဘာတွေကရှိတယ်ကိုသူကတော်ပါသေးရဲ့သူတို့ကသူတို့ကဝင်းပြူပေါ်ရတယ်လူတွေရဲ့စိတ်ဓာတ်ကိုချမ်းသာအောင်လို့သူကအားပေးပေါ်တော့ရပိုက်သမိုင်းတွေကတော့ကြလို့ရှိရင်ဘာဖြစ်လာအောင်မညာဖြစ်လာအောင်ပဲဒီလိုကိုသူကဒါနဲ့လူတွေကရှင်းတတ်ပြီးကြတော့သူကဒါတော့ကြရင်ဘာဖြစ်လိမ့်မယ်ဆိုတော့တိုက်သူကတိုက်စာတွေပေးချာကြက်တာရွတ်လိုက်ပြီးပဲသူကဟောလိုက်သေးတယ်

အခုဆရာဝန်တွေဘာတွေကတော့ပြောတယ်တဲ့ငါတို့ဘာလို့မစားရသက်သက်လို့စားတာကျမ်းမာရေးချွေရင်းတယ်လို့သူတော့ချွေးတာမတွေ့ဘူးငါတို့လည်းမစားဘူးသူကကလားတွေနဲ့ပြိုင်နေတယ်သူပြောတယ်အိန္ဒိယလူတွေနဲ့ပြိုင်ရတယ်သူကတရားဝါဒတာပါပါတယ်သူကအဲ့ဒါနဲ့သူကအဲ့ဒီနယ်ရောက်သွားတဲ့အခါမှာသူကလည်းဆရာကြီးပြင်ဖို့ဆိုတာပဲဆရာကြီးကအဲဒီစီတော်ကြီးပါပဲ

ကြောင်မြောင်းကနေပြီးသွားရမနေ့စောစောကြီးဆိုတော့ည9နာရီ10နာရီလောက်မှလည်းတွေ့တယ်တကောင်းအောင်နာကြာညဆိုတာရောက်တော့အဲ့ဒီမှာကားမော်တက်ပြီးကြောင်းကြောင်းမှအိတ်ကြမနေ့လည်းပဲတခါ3နာရီလောက်ထပြီးတော့တခါသွားရတယ်အဲ့လိုသွားတော့မှတကောင်းကိုမနေ့ 9နာရီလောက်လား10နာရီလောက်လားမမတက်ခင်တော့ရောက်သွားပါဒီနေ့ဆုံးပြီးတော့ရောက်အားလုံးမှတ်ထားတယ်ကတော့မော်တော်နဲ့သွားတာဘယ်လောက်ကြာတော့17နာရီကြာတယ်ဟိုတစ်ချိန်လုံးကဘုန်းကြီးတို့ကဟိုဂျပန်ကိုသိမ်သမုတ်ဖို့ပါဖို့ဆိုပြီးတော့ဒီသွားကြတော့ကလင်းညာနဲ့သွားတာဂျပန်ကျောင်းတော့17နာရီကြာတယ်တော့အောင်မယ်ဟိုဟိုသွားတာလည်း17နာရီပဲလေရှင်ဘူးနယ်တဲ့ရင်

ဝိဇ္ဇာတွေပါတန်သူနဲ့နေပြည့်လို့ပဲဟောတာဝိဇ္ဇာတွေဘယ်နဲ့ကြိုက်လို့ကျတော့တော်ကြီးစရာကောင်းတာပါလို့တရားကြီးကြည်ရမလို့ဆိုဘာမှလည်းတော့ဖြစ်ပါဘူးဖြစ်လိမ့်မယ်လေဒီကမှပြောနေပါဘူးဘုန်းကြီးကတော့တရားဟောရင်ဒီကောင်းကြည့်လာတယ်သွားတာတော့ဟုတ်တယ်ဗမာသားဒီကောင်းကဆိုယုတ်တိရှိတယ်ဟောလို့တော့အဲ့ဒီကလူတွေအခုကတော့ရွာလေးပါပဲတော်ရွာလေးအားမ စီစီကားကားဟုတ်ပါဘူးရွာအင်ဂျင်မှမျက်နှာရှိပုံမရပါဘူးသတ်သတ်ရရလည်းပဲအင်ဂျင်ပဲသိကောင်းမမမတွေ့ခဲ့ပါဘူးဒါပေမဲ့လူတွေပြောဖို့ဆိုပုံမှာတော့ဗကြီးကြီးကြီးရှိတယ်သူကစကားပြောဖို့ကြီးကြီးကြီးရှိအဲမျိုးစီပဲဒီကပြောတဲ့စကားပြောပုံမျိုးဒီလိုတော်ရတယ်ပါလေသွားလို့ချင်းလူတွေအပြောဆိုတော်တော်မြင်ကြည့်ဘူးသူကအသုံးနှုတ်နေတမျိုးတမျိုးဖြစ်တာလေအဲ့ဒီရကမဟုတ်ဘူးသူကမျိုးကပြောတယ်ရင်ကြီးကြီးရှိဟုတ်ပုံရတယ် ဒီကတကောင်းကဒီကဒီနာစိုက်ခဲ့တော့ရင်ကြီးကြီးတွေအဲဒီကဘိုးဘွားမှုကတွေကဆင်းသက်ပြီးတော့သားမီးတွေလည်းပဲရင်ကြီးကြီးနဲ့သူအပြောဆိုအသုံးနှုန်းနေပြင်းလာတယ်သူရဲ့တော့အောင်းမရအဲဒီမှာဘုန်းကြီးတစ်ပါးဘုန်းကြီးများလည်းပဲရင်းနှီးနှီးပါပဲပြပါတယ်ဒါပေမဲ့လည်းသူမခေါ်ပါဘူးဒီဘုန်းကြီးတစ်ပါးကလည်းသူကတရားဟောသူတရားဟောတော့ဒီလိုပဲ တပေါင်းလေးပိုက်စားတွေပါလေရွတ်လိုက်ဖားလိုက်ပါဖြစ်နေတယ်ညာဖြစ်နေဩဒီကိုတော့ဒီကိုတော့ဘယ်နဲ့ဖြစ်နေပါလိမ့်မယ်ဖောက်ပြနေပါပြီပြအောင်ပြသူစားဘယ်နဲ့ဥစ္စာတွေအယုံကြည်ရှိပြီဒါတွေမဟုတ်တဲ့ဥစ္စာတွေပဲလို့သို့တော်လည်းတခုတော့ကောင်းတယ်လို့လူတွေတော့သိညစ်တော့သက်သာနောက်ကျရင်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်ညှိုးနေတော့သူစားဒါလည်းအကျဘုန်းကြီးလည်းရွာပါလေပဲ လူတယောက်ရှိတယ်ခုတော့မဖြစ်ကြပါဥပဇာနဲ့ဂိုင်းကတဲဝါဒနာပါတယ်သူကဂိုင်းဂိုင်းတော်ကြီးပေါ့။ဩဂျပန်ခေတ်တုန်းကလူတွေမှာအားလုံးဒုက္ခရောက်ကြညီးကြတဲ့တခါလဲသိကြကြသိဆင်းရဲကြဖြစ်ကြသူတို့ဘာမှမဖြစ်ဘူးသူကတော်ကြရင်ဘာဖြစ်ဦးမှကြာဖြစ်ဦးမှလို့သာဒီလိုလို့သာဒီလိုနဲ့တနည်းပြီးတနည်းတနည်းပြီးဒီဘာဖြစ်မှကြာဖြစ်မယ်လို့သူကဟာကြတာလို့အဲဒီလိုပါပဲသူတွေက တနေ့ပြီးတနေ့တလပြီးတလတစ်နှစ်ပြီးတစ်နှစ်ကောင်းနေမယ်ကောင်းနေမယ်တော့ပြောလိုက်တာပါပဲနောက်တစ်နှစ်နောက်တစ်နောက်နောက်တစ်နောက်တစ်ရက်တော့နောက်တစ်လတော့နောက်တစ်နှစ်တော့ရောက်လေလေဒီခါတည်းအဲကောင်းလာပြီလို့ပြောတာတော့မကြားရဘူးဝါပြဝါသာလည်းပြောတာမကြားရဘူးသူကညီညူတာပဲကြားတယ်အဲ့ဒါဘာကြောင့်တော့ဆိုရင်အခုကတော့ဆိုင်တော့ဆိုင်နေမယ်လေသူကသူကဆိုင်နေမယ်လူတွေအားလုံးက ဘေးရန်အတွက်ကင်းပြီးဒီကလာကောင်းခြင်းရတယ်ဆန္ဒခြင်းရတယ်ဒါပေမဲ့လို့ဣဒ္ဓမေစရိယဆိုတဲ့ဗာဟုတ်ရှင်နှောင်ရိုးကရှိနေလို့ဣဒ္ဓမေစရိယကိုကြောက်တဲ့မဟုတ်ဘူးခုတော့ဘေးပတ်ဝန်းကျင်ကပုဂ္ဂိုလ်တွေကရှိနေတာလည်းလည်းဂုဏ်လုံးဒုက္ခဥစ္စာပေါ်လေခုတော့ကိုကြောက်တဲ့တော့မဟုတ်ပါဘူးဣဒ္ဓမေစရိယမြန်မာရှိတဲ့ပုဂ္ဂိုလ်မြန်မာဆင်းရဲဒီလိုရလို့တော့မဟုတ်ပါဘူးဣဒ္ဓမေစရိယမကင်းသေးတဲ့

အလုံးကောင်းသောလူဆန္ဒတွေရှိပါရဲ့နဲ့တတ္တဝါတွေကောင်းသောလူဆန္ဒရှိပါရဲ့ဒီအိဒ္ဓမေစီကလာပြီးတော့နှိမ့်ဆက်အိဒ္ဓမေစီတော်တော်သိနာကြကောင်းတယ်အကယ်၍သာအထေတရားနဲ့ရှိမယ်ဆိုပြီးအိဒ္ဓမေစီကဒုနဲ့ကိုရိုက်ထုတ်ကြကောင်းတာလို့သာရိုက်ထုတ်ကြကောင်းတယ်အခုတော့အိဒ္ဓမေစီရဆိုတာကစိတ်ထဲကနေဖြစ်နေတာကိုခက်တာကဒါပဲမဲ့လို့ ကိုယ်တဏ္ဍာရှိတဲ့တရားတော့ပယ်မှာပဲဒီတရားပယ်သွားလို့ရှိရင်အမှန်ကျေးဇူးများပါတယ်အဲဒီတရားပယ်ရနိုင်မယ်တရားမင်းကလည်းဒီတရားပယ်ခြင်းနဲ့နတ်နတ်လောကကနေပြီးသူရိယတော့မဲသူရိတဲ့ခါကာလကြတော့တဘာတော်ဘုံကရှိတဲ့တရားမင်းကြီးတူပေါ်လာတော့မယ်ပေါ်ပြီးတကလားဒီနေရာမှာနတ်ပြည်မှာတာဝန်နတ်ပြည်မှာသူဟာ ဗျာမင်းကြီးတစ်ခုဖြစ်တော့မယ်ဆိုတာတွေသူ့စိတ်ထဲမှာမခံကြီးမခံတာဖြစ်တယ်ဒီကတကားတယောက်ပြောဘူးစက်ပိုင်တကားတယောက်ပြောဘူးသူညက်ဆက်ကနေဒီအိုးအိုးများဟုတ်လေလို့ရှင်ဒါရင်ထဲမှာဒိတ်ကနေဆိုတကားဖြစ်သွားတော့မနာလို့တဲ့သဘောတွေဖြစ်နေလို့သူကတရား

အဲဒါတွေသူများပိုင်ပြီးတော့သွားမှာတွေဒါတွေစဉ်းစားလိုက်တဲ့အခါစိတ်မချမ်းသာတွေဖြစ်တာကိုထောက်ပြရမရအောင်လို့သိသိရတယ်ဖြစ်ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားဣဒာမေစီယာတန်ရုပ်စဉ်နှောင်ရိုးရှိနေလို့တဲ့ဒါမရှိလို့ရှိရင်စိတ်ပူစရာပင်မစရာပဲရှိမလဲသူများကောင်းစားခြင်းနဲ့ကောင်းစားကိုကမနာလို့မရှိဘူးအဲကိုယ်နဲ့ဆိုင်တဲ့ဥစ္စာတွေသူများနဲ့ ဆိုင်သွားတယ်သူများနဲ့စသွားတယ်ဘာမှကိစ္စမရှိဘူးပြီးတာပဲသိချမ်းသာတာသိတော့ရောက်တယ်မေစိယများမေစိယများကိုယ်နဲ့နှိစတဲ့လူပုဂ္ဂိုလ်တွေဆိုတော့ပို့ပြီးတော့သင်ကြားရပါတယ်အဲကိုယ်နဲ့နှိစပြီးတော့အမတန်ယူရရအလေးအမြတ်ပြုပြီးတော့နေတဲ့ပုဂ္ဂိုလ်တွေများသူတစ်ပါးနဲ့နိနိစပ်စပ်နေတာမြင်ရလို့ရှိရင် တော်တော်မခံကြီးမခံတာဖြစ်တယ်လို့ဆိုတာပဲဆိုတာอืมဆိုတယ်သူကအဲကြောင့်မို့ဣဒ္ဓမေစေသူကျုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည်မြတ်စွာဘုရားဣဒ္ဓမေစေသာဝစေနောင်မျိုးရှိပြီးတော့နေလို့ကာမဘုံကတတ္တဝါတွေဟာဒုက္ခရောက်နေကြတယ်ဆိုတဲ့အကြောင်းဖြေလိုက်တော့ကြာမင်းကြီးကသဘောကျသွား ဒိဏမိထဝိသိကိစ္စတဲ့ဣထဤရာနဲ့ဝိသိကိစ္စယုံမှားခြင်းကိုမေကျွန်တော်ဒီဒိဏလွန်မြောက်အပ်ပါပြီတဲ့ဝိသိကိစ္စလွန်သွားပြီယုံမှားကျင်းသွားပြီဘာကြောင့်ဆင်းရတယ်ဆိုတာဆင်းခြင်းအကြောင်းတွေတွေ့သွားပြီဟုတ်တယ်ဣဒမစီယကြောင့်ပဲကိုယ်တွေ့ပေါ်တယ်ကိုယ်တွေ့နဲ့သဘောကျတယ်မိမိတဲ့သားတဲ့ကြာမင်းကြီးတူပေါ်လာမှမကြိုက်တာကအိဒါ ကိုယ်ပိုင်တဲ့ကြာစီစိန်တွေသူများပိုင်သွားမှာဆိုရင်ဒါကမစ္စရိယာဒါကြောင့်သူဒုက္ခတွေရောက်နေတာကိုသူမပင်မနေဟွန်းဟုတ်တယ်ဆိုပြီးလက်တွေ့နဲ့တကသဘောကျဧတမစ္စရိယာခောပါဏာမာရိတဧတမစ္စရိယာခောပါဏာမာရိမာရိတဂိဏိရာဏံဂိဉ္ဇာတိကံ ကိဉ္သမုရိယံကိဉ္ပဘဝံဣတမိန်တတိဣတမစရိယံဟောတိကိတမိန်အာတတိဣတမစရိယနာဟောတိမာရိတအရှင်ဖျာဣတမစရိယပဏဣတမစရိယတရားနှမျိုးဒီကကိဏိဒါနာဘယ်လင်းအကြောင်းရှိပါသနည်းရှင်ဖျာဣတမစရိယအကြောင်းဆင်းရဲဖြစ်တယ်ဆိုတာတော့သဘောကျပါပြီရှင်းပါပြီ။ ဒီအိဒါမစ္စရိယကတော့ဘယ်ကနေပြီးလာတာတော့ဘယ်အကြောင်းကြောင့်ဖြစ်ပေါ်ပြီးလာတယ်လဲအရင်းမြစ်ကိုလိုက်ပယ်ပယ်ဖို့ရအရင်းမြစ်ကဘယ်မှနေပြင်းမမြတ်စွာဘုရားဤသာသနာမှာရှင်သေးကြလို့ပြင်ရတယ်သာသနာ့ပုဂ္ဂိုလ်တွေကတော့ခွေးကြလို့ကျင့်တယ် ọ na abụ abụhị or doa nyị nyeljie ebe idogụa mgbe oluo bidorị ebe ya ma bidokrị nyị ya nyinya o e bụghị ebe a bụụ a bio dụ duha g ndol b leye ဆင်းရဲပေးနိုင်တဲ့အရာဝတ္ထုကိုသူကရန်သူအောင်မိတာပေါ့ငယ်လိုက်ကြတော့နောက်တစ်ခါငယ်တစ်လုံးနဲ့လာတာပေါ့ဒုလိုက်ကြနောက်တစ်ခါဒုတစ်ချောင်းနဲ့လာနေတာပေါ့ကလူကပြည့်နေတာပေါ့လူတော့သူကအဲ့ဒါတော့မကိုက်ဝင်လို့လည်းဖြစ်ပါလိမ့်မယ်ကိုယ်ကတော့အဲ့ဒီကိုမလိုက်ဘူးတဲ့မမဲဘူးအကြောင်းရင်းကိုမမဲဘူးတဲ့သူကအပြားအကျိုးလိုက်အဲ့ဒါလိုပဲသာသနာ့ပုဂ္ဂိုလ်တွေဒိဋ္ဌိယဆိုတာပဲဒိဋ္ဌိယပုဂ္ဂိုလ်တွေကတော့ ဆင်းရဲပဲသူတို့မဲနေကြတယ်ဒီဆင်းရဲတွေတခါတည်းငြင်းအောင်ဘယ်နဲ့လောက်အောင်လဲဆိုဆင်းရဲငြိမ်းဖို့ရပဲဆင်းရဲကြီးတယ်မဲတယ်ဆင်းရဲဖြစ်ကြောင်းကဘယ်ကလာတယ်အဲ့ဒီမလိုက်ဘူးဟုတ်တယ်လောကမှာသတ္တဝါတွေအများကြီးလိုပဲဆင်းရဲဖြစ်ကြောင်းပြောင်းမလိုက်ဘူးလက်ငယ်ရှိတဲ့ဆင်းရဲကလေးငြိမ်းမှုရတာပဲယူဆိုင်နေတာဥမာဆိုအနာလေးပေါက်လာလို့ရှိရင်အဲ့ဒီအနာပြောက်ဖို့ပဲသူကဒီအနာဘာကြောင့်ဖြစ်တယ်ဆိုတာအဲ့ဒါတော့မစင်စားဘူး ဒါကတော့ဟိုဆရာဝန်တွေပါလေသိဆရာတွေကမှလည်းရတယ်အကြောင်းကဘယ်ကလာတာလဲဆိုအဲရတုရသားတွေကအဲ့ဒီကြောင့်တော့မလိုက်နိုင်ဘူးပြီးတော့သူကဒီနာလေးကြောက်ဖို့ရတယ်သူကြီးဆိုင်တယ်ဟိုအနာလာတဲ့အကြောင်းကိုသူမကြနိုင်ဘေဒုက္ခတစ်ခုတစ်ခုရောက်လာလို့ရှိရင်အဲ့ဒီဘေဒုက္ခမြင်မှုရတာစဉ်းစားပြီးဘေဒုက္ခဘယ်ကလာလဲဆိုတဲ့အရင်းမြစ်ကိုမလိုက်နိုင်ဘူးအဲဒါညာဒိဋ္ဌိယသာသနာဓမ္မအပဖြစ်တဲ့ဒိဋ္ဌိတွေ ကျင့်တဲ့ဤတဲ့သာသနာတော်မှာတော့မြတ်စွာဘုရားမြတ်စွာဘုရားနဲ့တကွတတိသားတွေပါဝကတွေကျင့်မုံကျင်ဤကတော့ကရှင်သေးများလို့ကျင့်ရတယ်ရှင်သေးကိုလူလူတယောက်ကနေလေးနဲ့မြားနဲ့ပြည့်လို့ရှင်အဲ့ဒီလေးမြားကိုယူမဆိုင်ဘူးဒီလေးမြားဘယ်ကလာတယ်ဘယ်နာကနေဘယ်သူကနေပြစ်ပါလိမ့်မလဲပြစ်တဲ့လူကိုရှာပြစ်တဲ့လူရှာပြီးတော့အခြေကြကလာရင်ရှေ့ရစီကိုလိုက်ပြီးတော့

ရားမင်းကအကျိုးဖြစ်တဲ့ခုနဆင်းရဲဆင်းရဲရဲ့အကြောင်းကဣဒ္ဓမစ္စရိယနှောင်ကြိုးသိပြီတဲ့ဒီဣဒ္ဓမစ္စရိယဘယ်ကလာကြလဲဆိုတဲ့အကြောင်းလေးကိုတော့မိကိုကြွကြောက်လိုက်ရမှာကိုဒီမှာအဲဒါမို့မာရိဒာရှင်ပြဣဒ္ဓမစ္စရိယပဏဣဒ္ဓမစ္စရိယတရားစီကဂိဏိဒါနာပဲအကြောင်းရှိပါသနည်းရှင်ဗျာဂိဉ္ဇာတိကံအဘယ် စစ်ကြောင်းဇင်းမြစ်ရှိပါသနည်းရှင်ဖရာဇာတိကိုဇာတိဆိုတာစစ်ကြောင်းတရားအဲဘယ်ဘယ်ဘယ်ဇာတိဘယ်ဇင်းမြစ်ဘယ်စစ်ကြောင်းတရားရှိပါသလဲဂိမ်သမှုရယံအဘယ်လင်စစ်ကြောင်းတရားရှိပါသနည်းဂိမ်ပဘဝဘယ်မှာစရဖြစ်ပေါ်ပါသနည်းအဘယ်မှာ အကြောင်းဖြားခံပါပဲနေမြေဖြားနေလို့ဒါကစပြီးတော့အမွန်စလေးဒါကစပြီးတော့လာပါတော့ဒါတွေအကုန်လုံးအကြောင်းတရားကြီးတယ်ပါပဲမိဒါနသမှုတရားပဘဝဇာတိဒီမှာ၄ခုဒီဒီနေရာတွေမှာတော့အများကြီး၁၀ခုတော့ရှိတယ်ဗျာမူလတို့ဟေတုတို့ပိစိယတို့ဗံဘဝတို့အများကြီးရှိတယ်တို့အဲဒီအကြောင်းဟောတွေကြီးရပါပဲအကုန်လုံး အဲတော့အတူကျုပ်ကတော့ဣဒ္ဓမေစရိယဆိုတဲ့တရားစုံတစ်ခုကဘယ်အကြောင်းကြောင့်ဖြစ်ပါသနည်းကိဒမေရင်အဘယ်အကြောင်းပြီးတတိစီလာသောဣဒ္ဓမေစရိယဣဒ္ဓမေစရိယတွေဝန်တို့ခြင်းမနာလိုခြင်းသည်မနာလိုခြင်းဝန်တို့ခြင်းသည်ဟောတိဖြစ်ပါသနည်းကိဒမေအဘယ်အကြောင်းဒီအာတိမစီလာသောဣဒ္ဓမစရိယမနာလိုခြင်းဝန်တို့ခြင်းသည်နာဟောတိမဖြစ်ဘဲအကင်းငြိမ်ပါသနည်းအရှင်ဘုရား။ရှားမင်းဆိုမိရတယ်ကွာ လူတဲ့နဲ့ပဲအကြီးကဲလုပ်နေတဲ့ပုဂ္ဂိုလ်တွေညတိုင်းညတိုင်းနဲ့အကြီးကဲလုပ်နေတဲ့ပုဂ္ဂိုလ်တွေသူများတဲ့သူအပြောဆိုတတ်တောရတွေမဲ့တောရတွေလိုက်တောရမှာတကြီးရပါတယ်လုပ်နေအဲ့ဒီလူကသူများတဲ့နည်းနဲ့ပြောတတ်တယ်သူစကားတွေရှိရှိအကွက်ကြောင်ဆိုတော့ပြောတတ်ဟိုတရားမင်းဆိုတာနတ်တွေမှာသူကနတ်တွေတဲ့သူကအကြီးကဲလုပ်ပြီးတော့နေတော့အဲကျဲကြောင်သူကပြောတတ်တယ်နော်မိဘတဲကောင်းတဲ့မိဘမဲ့သူကတဲကောင်းတယ် ဘုရားလိုတော့ကြောက်လို့မင်းနိုင်အဲဣဒ္ဓမစီယကဘယ်အကြောင်းကြောင့်ဖြစ်ပါသလဲဘယ်ကစပြီးတော့ဖြစ်ပေါ်လာပါသလဲဘယ်အကြောင်းရှိလို့ရှိရင်ဣဒ္ဓမစီယဖြစ်ပါလဲဘယ်အကြောင်းမရှိခဲ့ဣဒ္ဓမစီယမရှိပဲကင်းသွားပါသနည်းရှင်ဘုရားအဲဒါမြတ်စွာဘုရားဣဒ္ဓမစီယံခောဒေဝနာမိန်နာပိယပိယနိဒာနံပိယပိယဇာတိကံပိယပိယသမုဒယံပိယပိယ

ခြေကြောင့်ရှိဇာတိယသမှုရိယဣဒ္ဓမစ္စရိယလင်ခြေကြောင့်တရားရှိဣဒ္ဓမစ္စရိယပါဘောဣဒ္ဓမစ္စရိယအဲပိယပိယပါဘောအဲပိယပိယပါဘောခြေအမုံအပ်သောအာယဝတ္ထုမှာစ၍ဖြစ်ပေါ်လာ၏ပိယပိယသမှုရိယခြေအမုံအပ်သောအာယဝတ္ထုလင်ဖြစ်ကြောင်းရှိပိယပိယ ပဝဝံဖြစ်အမုံအပ်သောအာယုံဝတ္ထုမှာစ၍ဖြစ်ပေါ်လာ၏။ရာဘိယေဖြစ်အမုံအပ်သောအာယုံဝတ္ထုသည်တတိရှိသောဣဒံမစ္စရိယမနာလိုခြင်းဝတ္ထုခြင်းသည်ဟောတိဖြစ်၏။ပိယပိယေဖြစ်အမုံအပ်သောအာယုံဝတ္ထုသည်အာတတိမရှိလာသောဣဒံဣဒံမစ္စရိယမနာလိုခြင်းဝတ္ထုခြင်းသည်နာဟောတိမဖြစ်ဖဲကင်းလေတော့သည်။

ကိုယ်တော့ကစကားအချင်းချင်းမျိုးမျိုးပြောတယ်ခုခေတ်ကာလတော့ဘယ်လောက်ချင်းချင်းမျိုးမျိုးအတူတူပဲအိဒါမေစိယာပိယအပိယဖြစ်အပ်တဲ့အာယုံဝတ္ထုမုံအပ်တဲ့အာယုံဝတ္ထုဒီနှစ်ခုပဲတဲ့ဒါကလာတာတဲ့ဒီကြောင့်နှစ်ခုကဖြစ်စရာမုံစရာသက်ရှိသက်မဲ့အာယုံဝတ္ထု အဲဒီအာယဝတ္ထုတွေကလာတာဖြစ်စရာရှိရင်မုန်းစရာရှိရင်အိတ်တာမေတ္တရာဖြစ်ပြီးဖြစ်စရာရှိရင်မုန်းစရာဖြစ်စရာမရှိရင်မုန်းစရာမရှိရင်အိတ်တာမေတ္တရာမဖြစ်တော့ဘူးဟုတ်တယ်จิตတာအကြောင်းပြုပြီးတော့လေဣဒ္ဓမစ္စရာဖြစ်တယ်မုံနာအကြောင်းပြုပြီးတော့ဣဒ္ဓမစ္စရာဖြစ်တယ်အပြီးပြီးယူမယ်ဆိုရင်ဖြင့် အိဒါဆိုတာကမုန်းတဲ့လူအကြောင်းပြုပြီးဖြစ်တယ်ဖြစ်တဲ့လူအကြောင်းပြုပြီးတော့မဖြစ်ဘူးကိုချစ်တဲ့လူဆိုလို့ရှိရင်ဘလောက်ကြီးပွားနေနေဝန်တာပါလေကိုသားလေးတွေဟုတ်လားသားလည်းပဲချစ်တဲ့သားပေါ့လေမုန်းတဲ့သားလည်းရှိသေးတယ်အဲကိုသမီးလေးတွေအရေးတကြီးကြီးနဲ့တခါလဲမိဘကနေပြီးတော့ ရေဒီနဲ့အမနာချစ်မြတ်တို့ယူယူရတုတ်ပြီးတော့နေတဲ့သားလေးတွေသမီးလေးတွေညာဒီပွားတိုးတက်ပြီးတော့လာရင်တခါတည်းကြုံကြုံနဲ့မနာလိုမဖြစ်ပါဘူးဗလားဝကြီးပွားကြီးပွားကြီးပွားလေးလေးသဘောကျလေးလေးပဲအဲကြီးပွားတဲ့ဌာနာတဲ့လူချင်းများတဲ့อืมမလုံးကိုင်းတွေပါလေအောင်မြင်တဲ့သားတွေနဲ့ကောင်းသောဂုဏ်သတင်းတွေကြားလို့ရှိရင်ကိုပြောရွှေနေတာပဲမိပါလေကဘာဖြစ်လို့တော့

ဒီပွားချမ်းသာတယ်ဆိုတာကြားကိုမကြားခြင်းဘူးလူသားအာဒီလူကတတ်ပြီးတဲ့လိမ္မာတဲ့မဲကလည်းမကြားခြင်းဘူးဒီလူကရုပ်စင်လှပါတဲ့မကြားခြင်းဘူးအပေါင်းပေါ်တွေမိတ်ဆွေတွေပေါ်တဲ့မကြားခြင်းဘူးဒီစည်းဥစ္စာတွေတိုးတက်နေတဲ့မကြားခြင်းဘူးလုံငန်းဆောင်တာတွေအောင်မြင်နေတဲ့ဟာမကြားခြင်းဘူးသူစားကိုမုန်းတဲ့ပုဂ္ဂိုလ်များကြီးပွားတဲ့ချမ်းသာတဲ့ဟာလည်းကလည်းအဲဒီမနာလိုမှု အဲမနာလိုမနာလိုမှုအိဒါရှိတဲ့ပုဂ္ဂိုလ်ကပေါ့လေအိဒါမရှိတဲ့ပုဂ္ဂိုလ်တော့ကိစ္စမရှိပါဘူးအိဒါရှိတဲ့ပုဂ္ဂိုလ်ကမုန်းတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့ကောင်းသောချက်လာတွေမြင်ရတိုင်းကြားရတိုင်းသိရတိုင်းသူစိတ်မချမ်းသာတာတွေဒုက္ခရောက်လကားပဲသူကဘာမှလည်းမဟုတ်ဘူးအဲဒီသူကြီးပွားတဲ့ဥစ္စာတွေကိုလည်းရမှာလည်းမဟုတ်ဘူးအကြီးပွားဝါစင်းနေဆိုတော့သူကသူသူလုံးလုံးဝီရရတယ်သူကသူကြီးပွားနေမှာပဲလကားပဲဒါပေမဲ့လို့ အိဒါမကင်းသေးတဲ့ပုဂ္ဂိုလ်ကမုန်းတဲ့ပုဂ္ဂိုလ်ကြီးပွားခြင်းဆန်းသာခြင်းအကြောင်းပြုပြီးတော့သူ့မှာအိဒါကဒုက္ခဖြစ်နေတာကိုအရာထဲမှာဓမ္မတွေကတော့ပြောကြတယ်အိဒါဆိုတာမနာလိုပဲဟုတ်တယ်တဲ့သူစားသူ့အိတ်ကသားနေလို့ရှိရင်မနာလိုဘူးတဲ့သူစားမဟာကြတော့သူသူ့သူ့အိတ်ကသူ့အိတ်ထဲကများတယ်လို့ရှိရင်သားနေမနာလိုဘူးတဲ့သူစားအိဒါကပါဠိပါပဲဒါပေမဲ့လို့သူကဗမာလိုအရာအရာ30လို့ဆိုတာပဲသူက ဣဒ္ဓသူ့ဧကသားတယ်ဗဒါလိုပဲဥစ္စာတယ်သူ့သူကဟာကြကြဣဒ္ဓဆိုတာမနာလိုတာညူးစုတာပါဠိလိုဣဒ္ဓကအဲ့ဒါမုန်းတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့ဣဒ္ဓမနာလုံးလို့ဖြစ်သည်ဖြစ်တဲ့ရှင်းနေတဲ့

ဇယ်ရီလူတယောက်ကနေပြီးကောက်သွားမယ်ဆိုလို့ရှိရင်လေဘာမှမစ္စရိယဝန်တိုခြင်းမရှိပါဘူးသူသူသုံးကြလို့ယူသွားတာပဲထားပါတော့ဟိုပုဂ္ဂိုလ်ကသူ့ဟာနဲ့သူတော့သုံးကြတယ်ပေါ့အမှိုက်ပဲမယ်လို့ဒီပေါ်မှာသင်ကြားတဲ့ရဆိုရင်အမှိုက်ပဲမယ်လို့မိကျို့ပြီးတော့အဲသုံးကြတဲ့နေရာချရအောင်မှာဟောတကူစုပ်ပဲဖြစ်ပါပဲဖြစ်သူ့ဟာနဲ့သူတော့သုံးကြအောင်မှာဟောအညီအကျေးဆိုရလဲအညီအကျေးလိုက်အညီအကျေးသုံးချတာလဲသူရှိအောင်မှာပေါ့သူသစ်ပင်တွေပါလေစိုက်တော်တော် ဒီပင်တွေပါလေစိုက်တဲ့ခါကာလမှာမြေဩဇာပေးတာတို့ဘာလို့တော်ရည်ကြီးတာကိုအဲကိုယ်မှအသုံးမကျဘူးအိမ်ဝင်းထဲမှာဖြစ်ဖြစ်တခြားကနွားတွေအလွတ်တွေလာလို့နွားချီတွေပါလေကြောက်ပြီးတော့ဒီနွားကညီကြီးတွေသွန်သွားနွားချီတွေရှိနေဆိုတော့တော်ရည်တွေမှာရှိပါတယ်ဒီမျိုးမှာတော့နွားတယ်ရှိလို့တင်ပြရအောင်တော်ရည်တွေမှာတော့ရှိတယ်ဘုန်းကြီးကျောင်းနေတယ်များဒီလိုပဲဘုန်းကြီးကျောင်းဆိုတာကတော့ ဝင်းကလည်းသိလုံးလုံးချုံချုံမဟုတ်တော့နွားတွေကလားအရင်မှာနွားရှိတွေပါလေသွန့်ထားတော့ဒလင်းနေနေပါလေမလာမစင်းဖြစ်နေတာပေါ့အဲဒါနောက်ရှိသုံးကြတဲ့လူကလာပြီးကျုံသွားလို့ရှိရင်ဘုန်းကြီးကသိသဘောကျတယ်လို့ဆိုတာပြင့်သွားတာပေါ့မနာလို့ဝန်တမှုမရှိဘူးဘာလို့လဲသူဒီနွားရှိတို့သုံးမှမကြပဲသူမလို့မရှိဘူးမြင်ကနေလည်းပြန်မှချုပ်အဲဒီလိုပဲအသုံးမကျတဲ့ဝတ္ထုပစ္စည်း မိမိကမလိုလားတဲ့ဝိသုပစ္စည်းအကြောင်းပြုပြီးတော့မစ္စရိယဝန်တုံမှုစာမဖြစ်ဘူးတဲ့အသုံးကြတဲ့ဝိသုပစ္စည်းကြလို့ရှိရင်ဟောဝန်တုံပြီကြလို့ရှိရင်တော့ကိုယ်ကလေသူများလားကြိုက်မှာကိုပန်းမင်လေးဆိုပါတော့ပန်းမင်လေးပန်းလေးပွင့်အဲ့ဒါလေးလာပြီးတော့ဟိုပန်းခုတော့မှသိရင်လေသူကရထဲပါတဲ့ကလာလို့ရှိရင်ဒကမတွေပါလေလာပန်းလာတယ်ခုတတ်တယ်လူစား အဲဒီမှာကြောင်းနေပါလေလားလို့ပြန်ပန်းကူးသွားတတ်တယ်တချို့တော့တချို့မျိုးသမီးတွေပန်းကသိတဲ့ကြိုက်တယ်သူကတချို့ဤသပွဲပေါ်မှာဒီလိုသပွဲပေါ်တင်ပြီးတော့ပန်းလေးထိုးထားတာပဲမဲ့လို့အောင်ယူပြီးတော့ကောင်းထိုးပန်းလို့ကဒီလိုပါလဲရှိတာဘုညာမြင်းကုန်မြင်မှုအောင်မယ်သူကကတော့မတရားဘူးလေလုံးလုံးအကြည့်တာပဲသူကသူကလှအောင်လို့သပွဲပေါ်လှုပ်တာပါလေကောင်းဝဲတယ်လို့ ဘယ်မြောက်ဒီဥစ္စာသုတ်တော်ပါလေသူသာသူကသာမပုဂ္ဂိုလ်မဟုတ်ဘူးတောသူမဟုတ်ဘူးသူကอืมဂုံဂုံတည်းရှိခေပညာတွေပါလေတတ်နေတယ်အမျိုးသမီးပဲဒီလိုနဲ့လုပ်သေးတာကိုလူမျိုးအောင်နေတယ်သူကသေးတော့ပန်းကိုကြိုက်လို့လို့ပါပဲဒါမသိဉာဏ်နိုင်တော့ဘူးဒါမတော်ဘူးတော်ရဲ့ကိုမသိဉာဏ်နိုင်ဘူးလို့အဲဒီလိုအဲဒီလိုအလှပစိုက်တာတဲ့ပန်းမင်းဖြစ်ဖြစ်

ဝန်တူတာဘောပညာယူသွားမှသိဆိုရင်ရတာဘောလို့ဆိုစားကြတော့ဆရာပဲဖြစ်ဆိုညာပါလေညတာကတမ်းမဲ့ဝတ္ထုပစ္စည်းတွေတကြီးဝတ္ထုပစ္စည်းမှလည်းဒီလိုပါပဲတကြီးပုဂ္ဂိုလ်တွေမှလည်းတကြီးပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ရှင်ကိုကအဲကိုယ်ချွေကြမဲ့ဖြစ်စေကမှုပေါ့လေကိုယ်ချွေကြမဲ့ဖြစ်စေကမှုဒီပုဂ္ဂိုလ်တော့ကိုယ်အိမ်နေတာတော့မကြိုက်ဘူးဒီလူတော့ပြန်ကြော်လို့မကြော်လို့ကြော်လို့လည်းပဲမကြိုက်ဆိုလို့လည်းမကြိုက် အဲအလုတ်တိုင်းလည်းနေရာမကျအမကြဘူးဒီလူတယောက်ဖြစ်ရင်ဆိုရင်အဲ့ဒီလူတယောက်ကိုသူများခေါ်ပါလို့ရှိရင်သိတဲ့ဘောကြတယ်ဝန်တာတဲ့ဥစ္စာဘာမှမနာလိုခြင်းမဖြစ်ဘူးလို့လားအေးဘာလို့လဲတော့ဒီပုဂ္ဂိုလ်ကချစ်မှမချစ်တော့ပဲဟုတ်လားချစ်မှချစ်တဲ့ပုဂ္ဂိုလ်နဲ့စပ်ပြီးတော့မှသူကဝန်တော်မှုဖြစ်မှာကို

l ogy a-egegadgaị ga a ei a ara e bụ wụ aa a ụ na ebe agharị ga-bụ ụbọ ebi i ọa baroi mbe e ga-enye o z ebe a eaa aa la n'ihe igbo ụ sọ tinye na ọkụ ụbar ree ဟုတ်လားဆရာသမားဆိုရင်ချင်းတတိလေးတွေရှိတယ်ယူရရနဲ့တခါလဲမွေးပြီးသားအဲ့ဒါတွေမယ်သူများတွေပါလေခေါ်ပြီးတခါလာမခိုင်းစီခြင်းမူဇာတဲ့ကရေးထားတာပဲဇာကတော့သာသနာဘက်ကနေပြီးရေးထားတယ်ညာများနဲ့စပ်ပြီးတော့ယူရထားတဲ့တတိရှိအဲ့ဒီလိုတတိကိုသွားပြီးတော့သင်ပြတတိတတိတော့ဗျာခေါင်းရည်ရှင်လို့ခေါင်းရည်ခိုင်ရှင်လို့

မမတာမဲမြန်မြန်လို့ပြီးတော့နေတဲ့အချိန်များဆိုလို့ရှိရင်မမြန်လို့လို့တယောက်နဲ့တယောက်နဲ့မတည့်နေတဲ့ခါတော့ကိစ္စမရှိလာဘူးဆိုတော့မြန်လို့နေတဲ့အချိန်ဆိုလို့ရှိရင်အဲ့ဒါလူတယောက်နဲ့သွားလူတယောက်နဲ့သူမျိုးညီနဲ့စကားပြောနေတော့ကိုမကြိုက်ဘူးဆိုတာပဲစားတဲ့ကတွေ့တာပါဘုန်းကြီးကမသိပါဘူးလို့သာတော့စားတဲ့ကပြောတယ်ဟွန်းသူမျိုးညီနဲ့စကားပြောနေတာတွေ့လို့ရှိရင်ကိုမကြိုက်ဘူးတဲ့လို့သာဘာလို့လို့ဘာလို့လို့ပြင်ပြီးတော့ကြိုက်အဲ့ဒါ မစ္စရိယခေါ်တယ်ဝန်ဆိုတာခေါ်တယ်လားမနေ့ကပြောခဲ့တဲ့မစ္စရိယ၅ပါးတဲ့ကုလမစ္စရိယခေါ်တာပေါ့လေဒါမျိုးကုလမစ္စရိယတဲ့ထည့်ရမှာကိုကတော့ရဟန်းတွေအတွက်တသက်ပြတာလူတွေမှာတော့အပေါင်းအသင်းအချွေရဟူရမြတွေကုလမစ္စရိယတဲ့ထည့်ရအဲဒီလိုရှိပါတယ်အဲဒါမုံတဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ဒီပွားချမ်းသာတာကြားရမြင်ရတွေ့ရသိရလို့ရှိရင်မနာလိုခြင်းဖြစ်သည်

အဲဒီပုဂ္ဂိုလ်မှာကြီးပွားချမ်းသာတယ်ဆိုတော့ပြည့်စုံချမ်းသာတယ်ရွှေရာပေါင်းသင်းနေဂုံကျက်ပြီဒါတွေကကိုယ်ကကြိုက်ကိုယ်လိုရှိတာတွေဖြစ်ဒါကြောင့်မို့လူပုဂ္ဂိုလ်မုံပြီးတော့သူ့မှာပြည့်စုံတဲ့ကြီးပွားချမ်းသာတွေရွှေရာနေဂုံကျက်တည်းတွေကိုယ်ကနှစ်သက်များလို့ပြီးတော့နေလို့တဲ့ဒါကြောင့်မို့ အဲ့ဒီပုဂ္ဂိုလ်ဒီလိုကြီးပွားချမ်းသာတာကိုမနာလိုတာအဲ့တော့မုန်းအပ်တဲ့လူပုဂ္ဂိုလ်ဖြစ်အပ်တဲ့စည်းစိမ်ချမ်းသာအခြေအနေအဲ့ဒါအကြောင်းပြုပြီးတော့အိတ်သာမနာလိုမှုဖြစ်သည်ဟုတ်တယ်ဒီကြစစ်စစ်ကြည့်ဒီလိုဖြစ်နေတာလားကိုမုန်းတဲ့ပုဂ္ဂိုလ်မှာကိုနှစ်ပြတဲ့ဇီဝချမ်းသာတွေ ဘုံပြည့်ပြည့်တွေတွေချွေရနေအဲ့ဒါတွေနဲ့ပြည့်စုံတယ်ဆိုရင် မကြိုက်တာပဲကိုယ်လိုမရှိတာတွေနဲ့ပြည့်စုံနေရင်တော့ဘာမှမနာလို့ဖြစ်ပါဘူးမုံတဲ့ပုဂ္ဂိုလ်မှာအနာတွေပေါက်နေတယ်ဒိသမရှိပါဘူးသူစားဟုတ်လားကိုကအနာမကွာတဲ့မပြည့်ပဲဟာမုံတဲ့ပုဂ္ဂိုလ်မှာဖြစ်ရင်ကိုမုံတဲ့ပုဂ္ဂိုလ်ခြေတော့ကျိုးသွားကြတယ်ဘာမှဒိသမရှိဘူးသူစားဘာလို့လဲဆိုခြေတော့ကျိုးတာကိုကအလိုမမရှိပဲဟာသဘောတော်ကြလေဦးမယ်သူစားမနာလို့မဖြစ်ဘူးသားဟုတ်လား အဲမုန်းတဲ့ပုဂ္ဂိုလ်မှပြည့်ရသူကြားမှနေတဲ့တယ်မကြိုက်ရှင်တော့ဒီပုဂ္ဂိုလ်ကအဲအစဉ်လာတဲ့လူများကချီးမွမ်းကြတဲ့အပေါင်းအသင်းမိတ်ဆွေတွေပေါ်တဲ့ဇီဝဥစ္စာယတနာတွေတိုးတက်နေတဲ့လုံငါဆောင်တာတွေကြီးပွားလာတဲ့တိုးတက်တဲ့အောင်မြင်တဲ့ဘာမှမကြိုက်ကိုကိုနေတဲ့စရာအခြေအနေတွေသူ့မှာပြည့်စုံနေဆိုရင်ဒါမနာလို့တာပဲဒါကြောင့်မို့အိဒါမနာလို့တာ မုန်းတဲ့ပုဂ္ဂိုလ်လည်းအကြောင်းပြုပြီးတော့ဖြစ်ပါတယ်ဖြစ်ခင်နေတဲ့အားတဲ့စီစဉ်ခြေနေလေးအကြောင်းပြုပြီးတော့လည်းဖြစ်တယ်တဲ့ဒါကြောင့်ပိယပိယနိဒာနံဖြစ်အပ်သောအာယဝုထုနှင့်မုန်းအပ်သောပုဂ္ဂိုလ်လင်အကြောင်းရင်းရှိလေတော့သည်အဲမစ္စရိယဝန်တိုတာကလည်းထို့တူပဲဝန်တိုတာကလည်း ဝန်တိုတာကလည်းပဲဒီဖြစ်အပ်တဲ့ဇီဝဥစ္စာယရဏတွေပုဂ္ဂိုလ်တွေအဲ့ဒါလည်းအကြောင်းပြုပြီးတော့မုန်းတဲ့ပုဂ္ဂိုလ်တွေလည်းအကြောင်းပြုပြီးတော့ဝန်တိုတာပဲကိုယ်မှရှိတဲ့ပစ္စည်းတွေကိုကင်တွယ်သုံးရတာသဘောမကျဘူးဆိုတာက ကိုမုန်းတဲ့ပုဂ္ဂိုလ်ကမကြိုက်တာကိုချစ်တဲ့ပုဂ္ဂိုလ်ကြတော့အောင်မလေးသူကပေးခြင်းနေတာဒုက္ခလေးယူပါအောင်မယူခြင်းမဘူးဆိုတော့မရဘူးသူကပေးခြင်းနေတာတခိုင်းမအောင်ဒါလေးသုံးဆောင်စားမအောင်ဒါလေးစကြည့်စားမအောင်ပေးခြင်းကျွေးခြင်းနေတာဒုက္ခစေတနာတွေအမှန်ကောင်းတယ်ကိုချစ်တဲ့ပုဂ္ဂိုလ်ကြတော့သူမုန်းတဲ့ပုဂ္ဂိုလ်ကအကြောင်းပြုပြီးတော့သူဝန်တုံမှုဖြစ်တာချစ်တဲ့ပုဂ္ဂိုလ်ကြတော့မမတော်ပါဘူးဘာသုံးလို့ဘာယူလို့ချင်တာလို့ကိစ္စမရှိဘူးမလို့ ။ပြီးတော့အဲဒီဝန်တော်ရဆိုတာလည်းခုနကပြောခဲ့တဲ့အတိုင်းပဲ။အဲကိုနိဗ္ဗာန်ဆရာအာယဝိထုတွေအတွက်တော့ဝန်တော်ရဟိုမုန်းကြကောင်းတဲ့အသုံးကြတဲ့အာယဝိထုတွေကြတော့သူများဘယ်လိုယူသောတော့ဘာမှမနာလိုခြင်းမဖြစ်ပါဘူးမနှမျောပါဘူးသူက။အဲဒါကြောင့်လေမေစရိယဆိုတာကလည်းမုန်းတဲ့ပုဂ္ဂိုလ်လည်းအကြောင်းပြုပြီးတော့ ဖြစ်တဲ့အာယုံဝတ္ထုပုဂ္ဂိုလ်တွေလည်းအကြောင်းပြုပြီးတော့ဖြစ်ပါသည်တဲ့နော်ပေါ်ပါပြီဒီလောက်ဆိုတော့နားမလည်ကြမကြည့်ဘူးဒါတော့ဖြင့်ဘောနေနေတာဟုတ်ပြီးအပြာနေတာနော်ဖြစ်အပ်သောပုဂ္ဂိုလ်အာယုံဝတ္ထုမုံအပ်သောပုဂ္ဂိုလ်အာယုံဝတ္ထုလည်းအကြောင်းရင်းရှိပြီးအပြာဖြစ်အပ်သောအာယုံဝတ္ထုမောဟသောအာယုဒုတတိစီသောဣဒမစရိယမနာလိုခြင်းဝန်တို့ခြင်းသည်ဟောသည်ဖြစ်၏ အဲပြရပြည့်ချေရသောအာယဝတ္တမောဟသောအာယဝတ္တသည်အတ္တလင်းမရှိတော့ဣဒမေစီယံမနာလိုခြင်းဝန်တို့ခြင်းနေနာဟောတိမရှိမြတ်စွာဘုရားဖြေကြဖြေလိုက်တော့တာရှင်းပါပြီဗျာရှင်းလဲရှင်းပါရဲ့တော်ရှင်းတဲ့ဥစ္စာဒါတော့ဖြေတဲ့ရတယ်ဦးမယ်ဒီဖြေတာဖြေအပ်တဲ့မောဟတရားတွေကဘယ်ကလာမှမသိဘူးဒါတွေကလူဒါတွေကလူတွေတဲ့ဆိုအဲတော့ ရှင်းမုံရတာတွေကဘယ်ကလာကြတော့လို့မေးတော့သာနာနိဒာနာပိယပိယံခောမာရိတာသာနာနိဒာနာပိယပိယံခောဒေဝနာမိန်နာသာနာနိဒာနာဒေဝနာမိန်နာနတ်တို့ရှင်းပြတော့ကြားမယ်ပိယပိယံဖြစ်အပ်သောပုဂ္ဂိုလ်အာယဝတ္ထုမုံရသောပုဂ္ဂိုလ်အာယဝတ္ထုသည်သာနာနိဒာနံလိုလားနှစ်သက်သောသာနာတာကလင်အကြောင်းရှိ၏ လိုလားနှစ်သက်တဲ့ဆန္ဒရာကရှိနေလို့သူတို့တဲ့တဲ့ပြောရမယ်ဆိုရင်စိတ္တတဲ့သဘောလေးရှိနေလို့လို့ဆိုလိုတဲ့ဒါပဲသူကစိတ္တတဲ့သဘောလေးကရှိရင်တော့စိတ္တတော်ကိုရှိရရှိလို့ရှိရင်ဟိုမုန်းတာလည်းရှိမှာပေါ့တစ်ဖက်ကတစ်ဖက်ကိုရှိလို့ရှိရင်ကောင်းတာသူရှိမယ်ဆိုရင်ဟိုတစ်ဖက်ကတော့မုန်းတော့မှာပဲလို့ဒါတော့လူလားနေတဲ့တဲ့နိစ္စတဲ့ဆန္ဒရာကစိတ္တတဲ့သဘောလေးရှိနေလို့ပါပဲတဲ့စိတ္တတဲ့စိတ္တတဲ့သဘောလေး အဲဖြစ်ခင်လေးသက်တာတဲ့သဘောလေးရှိနေလို့ဒါလေးကြောင့်တဲ့ဒါကြောင့်မဖြစ်စရာလေးတွေရှိရတယ်မုန်းစရာလေးတွေလည်းရှိရတယ်ဖြစ်စရာမုန်းစရာမျိုးကွဲသွားဖြစ်တာတဲ့သဘောလေးရှိနေတော့ကောင်းတဲ့အားလေးတွေသူဖြစ်မယ်မကောင်းတဲ့အားတွေကိုမုန်းမယ်ဒီလိုလားလားကိုအဲဒါမှမဟုတ်အဲရှင်းနေတဲ့ဌာနရာဂလေးရှိနေလို့

ငင်္ဂါတွေဆောင်းဖို့ဝေးရှိတယ်ကွ။ရာရသိန်းရာရ30သိန်းပြေးခြင်းငါရင်လို့သန္တာ။သန္တာကငါမျိုးရှိတယ်။တေဂရာကပြောလို့ဒီတိုင်းပြင်းပြင်းလေးသိခင်နေသက်တဲ့သန္တာကရှိနေလို့ဆိုရင်ဒီလောက်နဲ့သူပြေးနေတာပါပဲဒါပေမဲ့တေဂရာက9ခုလောက်ထားတယ်သူ9ခုပြောအောင်မှာသူက ဒီငါးခုပြောရတာနဲ့ဟိုအရင်ကတော့နည်းနည်းခပ်ပြုတ်ပြုတ်ဖြစ်သွားတယ်နဲ့သူကငါးခုလောက်ထားတာကိုကဲကဲဆိုဆိုသားမအောင်လားကြာရသုံးစဉ်ကြာရသုံးစဉ်သိမ့်ပေးခြင်းသိမ့်ပေးခြင်းငါအင်းလိုသန္တာငါအင်းလိုသန္တာကြာရသုံးစဉ်ကြာရသုံးစဉ်သိမ့်ပေးခြင်းသိမ့်ပေးခြင်း ငါအင်းလူသန္တာငါအင်းလူသန္တာကြာရသုံးစဉ်ကြာရသုံးစဉ်သိမ့်ပေခြင်းသိမ့်ပေခြင်းငါအင်းလူသန္တာငါအင်းလူသန္တာသို့ကြာရသုံးစဉ်သိမ့်ပေခြင်းငါအင်းလူသန္တာကြာရသုံးစဉ်သိမ့်ပေ

အဲဒါကကြာစဉ်မှာဖြစ်တဲ့ဆန္ဒပဲတဲ့ကြာနေတော့ဖြစ်တဲ့ဆန္ဒကြာကြာတာကလည်းနှမျိုးရှိတယ်မလွယ်မကင်းတာကြာတာလည်းတစ်မျိုးရှိတယ်အဲမဲ့မဲ့မောမောနဲ့ကြာတာလည်းတစ်မျိုးရှိတယ်နှမျိုးရှိတယ်ဘုရားရဟနာပုဂ္ဂိုလ်တွေပစ္စည်းလေးပါကြာရတယ်သူတို့လည်းကြာတာသင်္ဃာမရှိလို့ရှိရင်သင်္ဃာပန်းတကူတွေပါလေရှားတယ် သုတ်တန်တွေပါတယ်သူများပြစ်ထားတဲ့ဘဝအစနာတွေရှားပြီးပြီးတကားတော့သင်္ကန်းချုပ်ပြီးဝိုးရဆုံးရလည်းပဲနေ့စဉ်နေ့စဉ်သူကဆုံးမကြွရတာဆုံးတဲ့စားဝယ်ရှားတာကျောင်းရနေရတဲ့သင်လျော်တဲ့ကျောင်းရနေရလဲရှားရအထူးအားဖြင့်တော့ကိုဝါကမယ်ဆိုတဲ့အခါကလာကြတော့မိုးလုံလေးလုံးကျောင်းလေးကောင်းတာမကောင်းတာဒါမိုးလုံးလေးလုံးကျောင်းလေးရရှိရတယ်ပြီးမှဝါဆိုရတယ်ဝါဆိုဝါဆိုကျောင်းလေးရှားတယ် မကြမ်းမမာယောဂဝေဒနာဖြစ်တဲ့အခါကလည်းပဲဆေးပစ္စည်းမဟာမဝေဒနာပြုလို့ရှိရင်ဘုရားပေးတဲ့ဆေးနွားကျင်ငယ်ရည်တို့နွားကျင်ငယ်ရည်နဲ့စိနာတဲ့ဇီယူဇီဖန်ကားဇီဆေးတို့ဘုမနာနဲ့ဆေးတွေသာကြာဒါတော့ဘုရားရဟနာပုဂ္ဂိုလ်တွေမှာဒီသနာတာကတော့မရှိဘူးမရှိပေမဲ့လို့မတော်မကင်းတာတော့သူကကြားတာကိုဒါမရှိမဖြစ်ပဲကိုသင်္ကားမရှိပဲနဲ့အာသင်္ကား ငါလိုမရှိတော့ပါဘူးဆိုပြီးသနာမို့ပဲနဲ့ကိုတုံးလုံးနေလို့ကမတော်ဘူးဆိုစားဟိုကကြားမှာတကာသုံးမရှိကြတော့ချင်းမစားတော့ပါဘူးသိချင်းလည်းသိပြီဆိုတော့ဒီလိုလုပ်လို့မဖြစ်ဘူးယာနာပုဂ္ဂိုလ်ကသိအောင်လည်းလုပ်ရတာမဟုတ်ဘူးသိအောင်လုပ်ရင်လည်းဒေါသတယ်သူကအဲတော့သူကျင်လာလို့ရှိရင်ဖြင့်ဆာလမုတ်သိချင်းချင်းအောင်လို့သူကကြားဝယ်ပြီးတော့စားရအောင်ဟိုကအဲ့လိုရှိရင်ရေမိုးချိုးရမယ် အဲနေရာတွေပါလေခုံတွေပါလေတူးနေလို့ရှိရင်ဖြင့်တစ်မြက်လဲရမယ်သုတ်ပင်ရမယ်မလွဲမကင်းတာတောင်ဝတရားတွေလောက်ရပါတယ်အဲဒီလိုလောက်တော့ဒါတွေဟာလည်းသူရှားတော့ရှားတာတစ်မျက်စိမမြင်တစ်မျက်စိရှားမှာပဲအဲတစ်မျက်စိရှားမယ်အဲတော့ရှားခြင်းရှားလိုက်တဲ့ဥစ္စာတွေကသူရှားမှာမလွဲမကင်းတာအဲဒီလိုမလွဲမကင်းတာအနေနဲ့သင်ကျင်ပြီးတော့မရှိမဖြစ်လို့ ကြားတဲ့ဥစ္စာကတော့ဒါကတော့ဒီသန္တာကမဟုတ်ပါဘူးဒါသန္တာကမဟုတ်အဲအခုကတော့လူချင်းမမောပြီးတော့တမင်တကာကြားနေတယ်ဟိုလောကမှာအများအပြားဆိုရင်ဒီသန္တာဒီသန္တာကလည်းကြားနေတာပဲများပါတယ်ဟုတ်လားသန္တာကလည်းကြားနေတာများမဲမဲမောမောတဲ့ မကြည့်မဖြစ်တဲ့ဥစ္စာပဲမဲ့ကြားနေတာပဲသူများသူများရှိကိုလည်းရှိကျင်တာကိုသူများသုံးကိုလည်းသုံးကျင်တာကိုဘိုးထဲလေးဆိုတော့ဘိုးထဲလေးခေပေါ်ဘိုးထဲလေးဟိုနိုင်ငံသားကနေပြီးတော့တဲတတဲ့ဘွားပုဂ္ဂိုလ်တွေကလည်းပဲဘိုးထဲလေးတဲလောက်တဲ့သူအဲဒီဘိုးထဲလေးထူးဆန်းလေးဗမာပြည်ရောက်လာတယ်ဆိုလို့ရှိရင်ဟိုလူတယောက်ကဝေါ်လာလို့ရှိရင်လူတယောက်ကလည်းဝှေ့ချင်တာပဲဟိုမျိုးသားတယောက်ကလည်းဝှေ့ချင်ဟိုမျိုးသမီးတယောက်ကလည်းဝှေ့ချင်တာပဲလို့

သံဃာရေများတောက်ပြီးတဲ့ပုဂ္ဂိုလ်များရင်ကားလို့သံဃာရေတောက်ပါတယ်တောက်တိုင်းတောက်တိုင်းတောက်ရင်တောက်ရင်ငတ်ငါနေသလိုဒါလိုပဲတခါလဲအာကိုမရနိုင်ဘူးတဲ့ဒီကာမဂုဏ်အာယုန်တွေရှားတာဖြင့်တခါလဲရှားရင်ရှားရင်ရှားရင်ရှားရင်အဲရတာလည်းရှားရင်နေတာပဲရတယ်ပို့ပြီးတော့ရကျင်နေတာပဲရှားလို့ကိုမဆုံးနိုင်ဘူးအခုခင်မှာ တချို့တချို့နိုင်ငံတွေမှာအမတန်ကိုပေါ်များပြည့်စုံကြွယ်ဝတဲ့တထေးကြီးတွေဆိုတာရှိပါတယ်။သုံးလို့ဆွဲလို့မကုန်နိုင်အောင်ကိုတက်သက်မကဘူးဆယ်သက်သုံးလို့မကုန်နိုင်အောင်လောက်အောင်တခါလဲပြည့်စုံတဲ့တထေးကြီးဆိုတာရှိတယ်။တို့တော့လည်းရှားနေရတာပဲရှားလို့ကိုအားမရနိုင်ဘူးလို့ဆိုအဲဒီတော့အဲဒီလိုမမမုံမောနဲ့အားမရနိုင်အောင်ရှားပြီးတော့နေရတဲ့အခါဖြစ်တဲ့အလိုဆန္ဒတဲ့ဥစ္စာဆန္ဒတာကဒါက ကြာစဉ်မှာဖြစ်တဲ့ခန္ဓာအဲဒီကြာစဉ်ဖြစ်တဲ့ခန္ဓာကြောင့်လည်းပဲဖြစ်เสียမုန်းเสียဖြစ်ရတယ်ဘယ်လိုလုပ်ဖြစ်တော့ကိုယ့်အကိုစဉ်းစားယူတယ်ရပါတယ်နော်ကြာစဉ်မှာသူလိုချင်နေတဲ့ခန္ဓာဖြစ်ကြတဲ့ကသူကြိုက်တာတွေမကြိုက်တာတွေသူရွေးတော့မှာပေါ့သူကြိုက်တဲ့ဥစ္စာတွေရှိမယ်မကြိုက်တဲ့ဥစ္စာတွေရှိမယ်ကြိုက်တဲ့ပုဂ္ဂိုလ်ရှိမယ်မကြိုက်တဲ့ပုဂ္ဂိုလ်ရှိမယ် အဲသူသဘောကျဖြစ်တဲ့ဥစ္စာတွေသူဖြစ်မှာပေါ့သူသဘောကျမဟုတ်တဲ့ဥစ္စာတွေသူမုန်းမှာပေါ့ဟွန်းဒါပဲဆိုတာသူသဘောကျဖြစ်တဲ့ပုံကိုယ်တွေအကူအညီပေးတဲ့ပုံကိုယ်တွေဆောင်ရွက်တဲ့ပုံကိုယ်တွေဒါတွေဆိုလို့ရှိရင်သူကတခါလဲဖြစ်မှာပဲအဲသူသဘောကျမဟုတ်ဘူးသူအလိုတိုင်းမကြိုက်ဘူးဆန်းကျင်ပဲဖြစ်နေတဲ့ဆိုရင်ဟိုကလာပြောပြောလို့ဆိုလို့ရှိတယ်နိုင်ငံကြီးကပြောတယ်တိုက်ခါသဘောမျိုးလိုပေါ့လေအဲ့ဒါတွေဖြစ်နေသူမုန်းမှာပဲသူက တစ်ဖက်ကချစ်ကြခြင်းတစ်ဖက်ကမုန်းတော့မှာပဲသူအဲကြာခြင်းကကာလမှာသနာရာဂတွေဖြစ်နေကုန်တဲ့ရဟောရတော့ပฏิလာဘဆံတော့ရတဲ့အခါကာလမှာဆန္ဒပြုပရိယေတနာဆန္ဒပฏิလာဘဆန္ဒပฏิလာဘရတာပါရတော့ဖြစ်တဲ့ရရင်တော့ရတာရရခြင်းတဲ့သဘောကြတာပဲဆိုတာ ရရချင်းသဘောကျပြီဟုတ်ငွေရရအောင်ခြားတဲ့ပုံငွေရရသဘောကျပြီနှစ်ကြရရင်ပိုသဘောကျပြီသုံးကြရရင်ပိုသဘောကျတစ်ဆယ်ရရင်ပိုသဘောကျပြီအာရရရရတဲ့သူသဘောကျပြီအကျွေရန်ပရိသရှားရှားမိတယောက်ရတဲ့သဘောကျတာနှစ်ယောက်ရလည်းသဘောကျတယ်သုံးယောက်၄ယောက်၅ယောက်၁၀ယောက်ရရတဲ့ရတဲ့သူသဘောကျနေလားပဲလို့သာတော့ အဲတော့ရတိုင်းရတယ်သူနှစ်သက်ပြီးရတာလေးတွေနှစ်သက်ပါရနေသနာတာကအဲ့ဒါနဲ့ဘယ်နဲ့တော့ဘယ်ကြောင့်အချစ်အမုန်းတွေဘယ်နဲ့ဖြစ်တုံးဆိုတော့ဒါကသူရလာတဲ့ဥစ္စာမှသူချစ်မှာပေါ့သူမရတဲ့ဥစ္စာတွေနဲ့အဲရမှုနဲ့ဆန်းကျင်မဲ့ဖြစ်နေတဲ့ဥစ္စာတွေသူမုန်းမယ်ဟုတ်လားဒါကြောင့်စဉ်းစားရတာကိုငါပါလေးတော့လိုချင်တယ်ဘယ်သွားမှာပဲဘယ်သူနဲ့သွားတွေ့ရမယ်

မရဘူးရအနောက်ချက်ဖြစ်ပြနိုင်တယ်ဆိုတာလေသူမုန်းပဲလို့ကြာရသုံးစဉ်တဲ့သုံးဆွဲတဲ့အခါကလာပရိဘောဂဆန္ဒပရိဘောဂပရိဘောဂသုံးဆွဲခြင်းသုံးဆွဲလို့လည်းသုံးဆွဲရတဲ့အာယဝတ္ထုတွေကိုအဲနှစ်သက်ပါရတာဖြစ်တယ်တဲ့သုံးဆွဲရတဲ့အာယဝတ္ထုတွေ na-akpọrọ aiji hea he iji heuiji naiheaii လောကသူများသုံးတယ်လို့ကိုယ်လည်းပဲစဉ်းစားမိသုံးနိုင်တယ်ဆိုလို့ရှိရင်အဲဒီသုံးရတဲ့ဆွဲတာလေးတွေကိုသဘောကျသူများလည်းပိုလွန်ပြီးတော့အထူးမြတ်တွေကိုသုံးရတယ်ဆိုရင်ပိုပြီးတော့သဘောကျတာပေါ်တယ်နော်အဲဒီမှာလည်းပဲသုံးသွဲတာနဲ့စိတ်တမုန်းတာပဲနဲ့ဖြစ်တုံးဆိုသုံးသွဲရင်သုံးသွဲရတဲ့ဥစ္စာတွေကိုသူစိတ်တာဖြစ်တာပေါ့သုံးသွဲရတဲ့ဥစ္စာတွေသုံးသွဲရတဲ့ဥစ္စာတွေစိတ်တာဖြစ်တယ်အဲဒီသုံးသွဲမှုနဲ့စပြီးတော့ တစ်ဖက်ကအပြိုင်ဆိုင်ရရှိလို့ရှိရင်အဲ့ဒါတွေတော့သူမုန်းနေမယ်အဲဒီသုံးသက်မှုတွေကိုပြပြအောင်လို့အနောက်ချက်ပေးတာတွေပါလေရှိနေမယ်စိတ်ကူးကြည့်ရင်မဟုတ်ပေမဲ့လည်းအဲ့ဒီဟာတွေမုန်းနေမယ်လို့ဟွန်းပြီးတော့မိမိသုံးသက်တဲ့ပစ္စည်းဝတ္ထုတွေဖြစ်ဖြစ်သက်ရှိပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ပြပြစေနိုင်တဲ့ဘေးရန်အန္တရာယ်တွေဆိုလို့ရှိရင်အဲ့ဒါမုန်းနေမယ်ဥစ္စာတွေမုန်းနေမယ်ဘေးရန်အန္တရာယ်ပြုမဲ့ပုဂ္ဂိုလ်တွေ လိုလိုဖြစ်ပေါ်လာတဲ့ဒီအထာနာကောပါတွေတော့ရှိတယ်နေပူလို့ပြည့်စည်မယ်ဆိုရင်နေကိုယ်သူစိတ်ဆိုးမယ်မိုးရွာလို့ပြည့်စည်ရင်မိုးစိတ်ဆိုးမယ်ဒီတိုင်းလို့ပြည့်စည်ရင်လေစိတ်ဆိုးမယ်လို့သာอืมအဲတော့ဥပမာအဖြစ်ဆိုပါတော့တချို့ပွဲခံပွဲခံတော့ပွဲနေပွဲရမှာတကယ်ကမိုးကရွာမိုးစိတ်ဆိုးနေ မိုးဒီကနေ့မှပွဲကြည့်ရမယ်နေမှာတကယ်မိုးရွာရမယ်ဆိုပြီးဒီစိုးနေတာသူကဒီလိုကြည့်တာအဲဒီလိုပါလေရှိပါလေအဲဒီတော့သူကသုံးကြရတာအကြောင်းပြုပြီးတော့ချစ်တာလည်းရှိတယ်မုန်းတာလည်းရှိတယ်ကိုယ်သုံးကြတဲ့ဘက်ကနေပြီးတော့ချစ်မှာပဲသုံးကြတဲ့ဘက်ကနေပြီးနောက်ချစ်ဖြစ်စီတယ်ဆိုရင်သူမုန်းမှာပဲလားနားမို့ပြရပြရဆိုတာတဲ့သန္တာနိဒာနာသန္တာကြောင့်ဖြစ်ပြီ ဟောဆရာရသုံးစဉ်သိနေသိနေတာသိစုသိစေထားတယ်ပေါ့ဒါသိစေပုံမိသိသိထားတယ်နိဒါနနိဒါနသန္တာပုံမိသိစေထားလိုလိုတဲ့ခါရအောင်ပစ္စည်းဆိုတာသိရနေတာကိုလိုတဲ့ခါရအောင်စားစရာတောက်စရာသံစပါပဲ ဒီမရုပ်ကျက်တော်မှာစပြီးတော့လူလက်ခါရအောင်လို့ဒီသိညာလေးတော့ဟိုဒုက္ခရှိတယ်။နေရာလေးကိုဆာယာနှိမ့်သက်ပြီးတော့သိညာတာပဲ။ခုခေတ်ကလာတော့သဘောတော့ပေါက်လာမှာမုန်းတာလည်းပဲပေါ်နေတယ်လို့သာ။ဒီဥစ္စာလည်းမသိရဘူးဆိုတော့ဒီဥစ္စာဆိုတော့ဆိုတော့သိကြည့်လိုက်မယ်မသိရတဲ့အတွက်ကသူမုန်းတာတွေပေါ်လာလိမ့်မယ်။နောက်ကျပြီးဆိုပြီးတော့ဒီမှာပေါ်နေမယ်။အဲ့ဒါသိညာ။ အဲငွေတွေပါသိမ့်ထားကြပြီဒါကတော့တော်တော်ကြီးတစ်ခေတ်ကတော်တော်ပြီးတော့ပါပြီဒီဥစ္စာကတော့အဲသိမ့်ထားတာတွေနဲ့စပြီးတော့နောက်ချက်တွေပြတာတော့ငါမုန်းပါပဲလို့ပဲอืมအဲဒီလိုအားတွေပါပဲကိုသိမ့်ထားတာတွေအကြောင်းပြုပြီးတော့ကိုရှိတာတွေအကြောင်းပြုပြီးတော့ဘာနှစ်သက်နေတယ်သဘောကျနေတယ်သိမ့်ထားလိုက်အဲဒါနိဒါနသနာတဲ့သိမ့်ထားတာတွေသဘောကျတာဒီသိမ့်ထားတဲ့ဥစ္စာတွေ ပျက်စီးရပျက်စီးကြောင်းနောက်ကျအန္တရာယ်ဖြစ်တဲ့ထင်တာတွေသူမုန်းပါပဲလို့ပြောလာတော့ဟောဒီကောင်ဒါကြောင့်မို့သူဒီသန္တာကြောင့်လည်းပြည့်ရအပြည့်ရသန္တာနိဒာနာမယ်တဲ့ပြည့်ရအပြည့်ရတယ်သန္တာကလာတာတဲ့နှစ်သက်အဲနှစ်သက်မှုဖြစ်ခင်မှုကနေပြီးဖြစ်လာတာသူကမိုးဖွားထုတ်လေတာပေါ့လေသူပေးခြင်းတော့ပေးတာလေးစုပါလေပေးခြင်းတာလေးပါလေပေးခြင်းတာတွေက ဝိသဇနာသနာသွန်ဟုတ်တာလေ။ဒီဟာပေးပေးတယ်လို့ဒီကအများသားလဲအောင်လို့သွန်ထုတ်တယ်ဆိုတော့အသုံးကျလို့ပြစ်လိုက်တဲ့အဓိပ္ပာယ်ပေါက်နေတယ်လို့ဒါပေးတာပါပဲပေးကမ်းတာပါဝိသေသနာသန္တပေးကမ်းခြင်းတယ်တဲ့ပေးကမ်းခြင်းတာအကြောင်းပြုပေးကမ်းခြင်းတာဆိုတော့ ပေးရကနဲ့ဆိုရကသူကဘသူပေးခြင်းလဲဘသူမပေးခြင်းဘူးဆိုတာရှိတော့မှာဒါကတော့ကိုသူကပေးခြင်းလဲဆိုတာอืมဘသူတော့ပေးခြင်းလဲဘသူမပေးခြင်းဘသူတော့ဘသူတော့ဒါနဲ့တော်တယ်ဘသူပေးမှတော်မှာပဲဆိုတော့ဝေဘာညက်ကြည့်အောင်မှာပေါ့အဲ့ဒါအကြောင်းပြုပြီးတော့မရတဲ့ပုဂ္ဂိုလ်ကနေပြီးသူမရမလားဆိုပြီးတော့ပြောလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မုန်းမယ်လို့ငါပေးခြင်းလို့ပေးတဲ့ဥစ္စာကမြင်ပါဆိုင်တယ်နဲ့အဲငါသဘောကျတော့ငါဥစ္စာငါပေးတာအင်း မပြောကြရှိတယ်လေဒီလိုဒီလိုဖြစ်လာမှာကိုမိဘတွေကသားသမီးတွေပေးရတယ်မိဘတွေကသားသမီးတွေဖြစ်တယ်ဆိုမှလည်းသူကတချို့သားသမီးပို့ပြီးတော့ရှင်းတာရှိသေးတယ်လို့အဲ့ဒါတိတ်တိတ်ကြိတ်ပြီးတော့ပေးရတော့ကြတော့ဟိုကဒီပြင်ဒီပြင်ဟိုသင်းတွေကသာသမီတွေကပြီးတဲ့အခါကာလကျသူ့ကူရှုပ်ထွေးတာကြီးတယ်သူကအဲ့ဒါတွေကဒီတော်တွေပြောတာကြားတယ်တချို့တိတ်တိတ်ကြိတ်ပြီးတဲ့ကာလသူကအိမ်လေးပါလေးတော့မပေးထားသလားပေါ့အဲ့ဒါဒီပြင်

မုန်းတဲ့ပုဂ္ဂိုလ်လို့ဆိုမှာပေါ့လေဒီအမုန်းကြီးမုန်းတော်လည်းပဲသူကဟိုပုဂ္ဂိုလ်လောက်မဖြစ်တော့သူကအပိယရဲထည့်ရမှာအဲဒါကြောင့်အရင်စစ်လိုက်လို့ရှိရင်တော့ချစ်ခင်နှစ်သက်တတ်တဲ့သာနာရာကလေးရှိတော့တဲ့ချစ်တတ်လို့ပါပဲချစ်တတ်လို့ချစ်ရတဲ့အာယုံရှိတာချစ်ရတဲ့အာယုံရှိတော့သူမကြိုက်တဲ့ဘက်ကနေပြီးတော့မုန်းရတဲ့အာယုံမုန်းကြတာလည်းပေါ်လာတယ်ချစ်ကြမုန်းကြတယ်ပေါ်လာဒါကိုဆိုပါတယ် နေ့တနာရီဟောမလို့ဆိုတနာရီကပြည့်တော့ဘာမှမပြီးသေးပါဘူးလားကြားရတယ်နည်းနည်းလေးတော့အဲဒီတော့ဌာနကြောင့်နားလဲပါပြီရှိခင်နေတဲ့ဌာနရှိတော့ကြောင့်လို့อืมပြီးမှာဟုတ်ပါဘူးနော်ဒီဒီဘုံတော့မရပါဘူးဒါမဲ့လို့ခကြီးချင်းနဲ့သွားထောင်မှနောက်တစ်ခါလည်းပြန်ပြောအောင် အဲ့ဒီဆန္ဒကလည်းဘာကြောင့်ဖြစ်ပါသလဲလို့ကြောင်းလိုက်ရှာတဲ့ခါကာလကြတော့မုရှိယသအာယုံများနှင့်လိုလားတတိကြာစီတရံကြာစီတို့လို့ဝိတက်ကသံတော်ခောဒေဝနာမေနဝိတက်ကမိရနောဒေဝနာမေနနာတုရှင်သောကြာမင်းသံတော်သနာသည်ခောစင်စေဝိတက်ကနိရနောကြာစီခြင်းလင်ကြောင်းရင်စီသည် နှစ်သက်တယ်ချစ်တယ်သဘောကျတယ်လူချင်းတယ်ဆိုတာပဲကလာတော့ကြံစီတို့ကြံစီတယ်တဲ့မကြံရင်သူကိစ္စမရှိဘူးတဲ့ကြံလိုက်တယ်တဲ့ကြံလိုက်တော့သူကဖြစ်စရာကောင်းတဲ့ထင်ဖြစ်တော့တာပေါ့တဲ့သူအာယုံကအဲဒီဝိတက်ကရလာတဲ့အာယုံနဲ့မကြံမဲနဲ့ရယုံရယုံလေးသွားမယ်ဆိုရင်ဘာမှဖြစ်ဘူးပေါ့လေမြင်ပြီးရင်နေပစ္စည်းမစင်စားနဲ့ကြားပြီးရင်မစင်စားနဲ့ဟုတ်လား ဒီလိုကြီးမြင်ပြီးပြောက်ကြားပြီးပြောက်ပြီးပြောက်နေတာသွားမယ်ဆိုရင်ဘယ်ချစ်စရာကြီးနေမှာတော့မုန်းစရာလည်းမရှိချစ်စရာလည်းမရှိဘူးဘယ်ကချစ်ချစ်တဲ့ဘောဘယ်ကလာပြီးတော့ချစ်ဟာဘာမှမရှိဘူးဆိုမြင်ပြီးကြားပြီးသွားပြီးပြောက်သွားစဉ်းစားဖို့အချိန်မရဘူးမစဉ်းစားရဘူးဆိုရင်ချစ်ခင်နေတဲ့မှုတွေမဝင်နိုင်ပါဘူးမဝင်နိုင်ဘူးတချို့အလုပ်တွေသိညနေတယ်အလုပ်တွေသိညနေတဲ့အချိန်မှာအဲ အဲဒီဖြစ်ပြကောင်းတဲ့ပုဂ္ဂိုလ်ကလာပြီးစကားပြောဝင်မယ်လို့သူလက်မခံနိုင်ဘူးအဲတော့ဟိုကပြောတာတွေပါလေလည်းကြားတော့ကြားလိုက်မှာပဲကြားဝင်မယ်လို့သူမစဉ်းစားအောင်မစဉ်းစားရတာနဲ့အဲဒီဥစ္စာအဲဒီပုဂ္ဂိုလ်ပြောတဲ့စကားလုံးလေးတွေကိုနှိမ့်သက်မှုသဘောကျမှုတွေသူမဖြစ်လျက်ဘူးသူအလုပ်တွေသိများတယ်မကြံရလို့ဩအားနေတဲ့ပုဂ္ဂိုလ်ကတော့လာပြောလို့ရှိရင်စကားလုံးလေးတစ်လုံးသဘောကျရင်အဲ့ဒါစဉ်းစားရတယ်စဉ်းစားတယ်ပုံကြီးချဲ့လာတယ်ချဲ့ပြီးကြားလိုက်တဲ့အခါကလားอืม ဖြစ်စရာဖြစ်လာတယ်အဲသူကငါအကျိုးလိုလိုလားပြောတာပဲဟာပြောတာပဲငါစီးမွန်းတယ်ဘာဖြစ်တယ်ညာဖြစ်တယ်စသည်ဖြင့်အဲဒီကောင်းတဲ့ဘက်ကနေလျှောက်စဉ်းစားလို့ချင်းအဲဒီပြောတဲ့ပုဂ္ဂိုလ်တွေရောဗာတဲ့ဖြစ်စရာတွေဖြစ်လာတယ်သူတောက်လျှောက်စဉ်းစားလို့တချို့ကကိုယ့်အကူမကြံတတ်ပါဘူးမြင်ပြီးကြပြီးရင်အဲလူတယောက်ဖြစ်ဖြစ်ပစ္စည်းဥစ္စာဖြစ်ဖြစ်အဲ့ဒါတွေ့ပြီးလို့ရှိရင်ဒါပြီးတာပါပဲသူကမစဉ်းစားမကြံသေးတာဘူးဒါပဲမဲ့လို့ဘေးကပုဂ္ဂိုလ်က အစနာလေးတွေပေါ်ပေးတယ်အေးမင်းခုနကဟိုမှာလူကြောက်မတွေ့ဘူးလားယောက်ျားတယောက်မတွေ့ဘူးလားမိန်းမတယောက်မတွေ့ဘူးလားအဲလူကလေးတယောက်မတွေ့ဘူးလားဘာမတွေ့ဘူးလားညာမတွေ့ဘူးလားပြောပြီးတော့အဲ့ဒါတွေကဘယ်လိုကဘယ်လိုသဘောရှိတယ်ဘယ်လိုဟာအဲဖြစ်စရာကောင်းတယ်အဲရိုးရည်ယူပကာကဘယ်လိုနေတဲ့စိတ်တော်ကဘယ်လိုနေတယ်မင်းပေါ်ဘယ်လိုအာရုံပြုနေတဲ့စသည်ဖြင့်ပေါ်လေဘေးကညှောက်ပေးတဲ့ဒုစရအဲ့ဒါညှောက်ပေးတဲ့ကြောက်စဉ်းစားရောအဲစဉ်းစားတော့သူအချစ်စရာပြေးလာဟုတ်

မဲပြီးတော့ဒီမှာဒေသနာကနေမှာဟောတာဒါကြောင့်ဣဒာမေစေသူချုပ်ကိုရထင်းချင်းမကြဆင်းရသည်မူလစဉ်မြေသူအကြောင်းစေသောမုတ်ချာသာအာယုံများနှင့်လူလာတမီကြံစီရတံခြေရမှာဆွဲရှိတယ်လွဲ၍ဆင်ငယ်ဆင်ကားစီရပါသည်ဝိတက်ကကြံစီရာကဘယ်ကလာတော့ ဝိတေကောခောဒီဝနာမိန်နာပပိစ္ဆပညာသင်္ခာနိရာနောဒီဝနာမိန်နာနာတို့ရှင်ပြီးတော့ကြမယ်ဝိတေကောဝိတေတိပပိစ္ဆပညာသင်္ခာနိရာနောပပိစ္ဆပညာတရားအစုနှင့်ကြောင်းရင်းရှိသည်ပပိစ္ဆပညာတရားစုနှင့်ကြောင်းရင်းရှိပါဠိလိုမှာပဲဒူဒူပဲကောင်းပပိစ္ဆဆိုတာချဲ့တယ်ပညာကမှတ်တယ်ချဲ့ဝေရမှတ်ထားတဲ့

အဲဒါလိုပဲဒီကပပိစပညာဆိုတာပညာလေးကသူကမှတ်တာကိုပညာလေးကမှတ်တာကပပိစတရားတွေကနောက်ကဖြစ်မှာချဲ့လာဘုံကြီးချဲ့လာမှာလို့ဓာတ်ပုံရိုက်တော့ဘုံမှာတချို့အစားတော့သေးသေးလေးရိုက်တာပါပဲနောက်တော့သူကဘုံကြီးချဲ့ယူတော့ကြီးကြီးချဲ့လာတယ်အဲဒါလိုပဲပပိစတရားဆိုတာသုံးခုရှိတယ်တဲ့ဒိဋ္ဌိတဏမာနာပါသုံးကြပပိစတဏမာနာဒိဋ္ဌိအစဉ်ကားတော့ဒီလိုရှိပါတယ်ဒါပေမဲ့လည်းဒီမှာလင်္ကာချောအောင်ဒိဋ္ဌိတဏမာနာပါ ဋ္ဌိကစပြီးတော့သင်ထားတယ်ဒိဋ္ဌိတဏမာနပါသုံးရပပင်စားတဲ့ကဲဆိုရအောင်ဒိဋ္ဌိတဏဒိဋ္ဌိတဏမာနပါမာနပါသုံးရပပင်စားသုံးရပပင်စားဒိဋ္ဌိတဏဒိဋ္ဌိတဏမာနပါမာနပါသုံးရပပင်စားသုံးရပပင်စားဒိဋ္ဌိတဏဒိဋ္ဌိတဏမာနပါ ဟုံးမြာပါပင်စာဟုံးမြာပါပင်စာလေတိကနာမာနာပါဟုံးမြာပါပင်စာလေတိကနာမာနာပါဟုံးမြာပါပင်စာလေတိကနာမာနာပါဟုံးမြာပါပင်စာတဏှာတဲ့မာနာတဲ့ဒိဋ္ဌိတဲ့ ဆိုတာလည်းပဲမြစ်သက်ပါရပြီးတော့သူကတစ်ခုကနှစ်ခုနှစ်ခုကသုံးခုလေးခုငါးခုဆယ်ခုတရားတစ်ထောင်တစ်ပေါင်းတစ်သိန်းရာတိုင်းရာတိုင်းသူကတော့ချဲ့နေတာပါတနာမာနကလည်းသူများတဲ့သူကပါနေတာကိုသူကလည်းပဲကျေချဲ့နေတာပဲသူကလည်းသူကမလျှော့ဘူးသူများတဲ့ပါအောင်မဲ့သူအားထုတ်နေတာလေဒီကလည်းအယူကိုကိုယ်ယူစကိုစောပြီးဒီသမားတော့ကိုယ်ယူတဲ့ကိုသိချဲ့တယ်ဒါရီကနောက်က တရားဟောစေပြန်လာမှသာဟောရအောင်မှလည်းပြီးသေးပါဦးဥစ္စာတွေဒနာမာနတွေဘာပင်သာတရားကြောင့်ဟောရအောင်မယ်လို့သံဃာကိုချဲ့တယ်ဆိုတာသူတို့ပဲသူတို့ကြောင့်မဲ့သံဃာတွေဘဝတွေကြည်ပြီးတော့သွားနေတာအဲဒါဒိဋ္ဌိဒနာမာနာပါသုံးကြပါပင်စားတယ်ဒီပပင်စားပညာတရားတွေပပင်စားတရားတွေဖြစ်နေအောင်လို့ပညာမှတ်သားမှုလေးတွေရှိတယ်မှတ်သားထားလို့ ဒီအမှတ်သားလေးကိုယူပြီးတော့တဏှာနဲ့ချဲလိုက်မာနနဲ့ချဲလိုက်ဒိဋ္ဌိနဲ့ချဲလိုက်ဒီလိုချဲနေတာကိုအဲဒီမှာကျဲလာအဲဒီမှာကျဲလာတော့ပြည်ပြည်သားသားပြည့်လာတဲ့အခါကာလမှာခုနကပြောတဲ့ဝိတက်ကကြံကြိုက်တာကိုဒါလေးကချစ်စရာကောင်းတဲ့ဒါကမုန်းစရာကောင်းတဲ့ဒါကဘယ်လိုပြောဝါစသည်ကြံကြိုက်တော့အဲဒီမှာချစ်စရာကောင်းတယ်ဆိုတော့ ဖြစ်ခင်နေတဲ့လိုလားတဲ့ဌာနဖြစ်လာတာကိုဌာနဖြစ်လာတော့ဌာနကနေပြီးတော့ဖြစ်ခင်နေတဲ့ဆိုတော့ဖြစ်စရာရောမုန်းစရာရောနှမျိုးကိုယ်ရသွားအောင်ပါပြီးရအပြီးရဖြစ်ဖြစ်စရာမုန်းစရာရှိလာမှတော့ခုနအိတ်တာမစ္စရိယာရောက်အိတ်တာမစ္စရိယာရှိလာမှတော့ကိုလိုလည်းတိုင်းရှင်နေတော့မကိုက်ချမ်းသာခြင်းနဲ့လည်းချမ်းသာလည်းမတူဘဲနဲ့ဆင်းရဲတွေနဲ့တွေ့တွေ့အဲဒီသွားတာကိုအဲအဲ့တော့အောက်ကဟာလေးဆွေးကြောင်းနေပြည့်တဲ့ဒီကတော့

အဲကျင့်နိုင်အောင်လို့သူကမှတ်ထားရင်ပြန်စဉ်းစားလို့ရှိရင်ဖြင့်ဖြစ်စရာမုန်းစရာတွေပေါ်အောင်လို့သူကချက်နိုင်တယ်မြင်မိကြပြီးသားတွေကိုပြန်စဉ်းစားဒီနေ့မနေ့ကမြင်တာနေ့လည်းစဉ်းစားနေ့လည်းမြင်တာညနေစဉ်းစားနေ့ကမြင်တာညစဉ်းစားဒီနေ့မြင်တာနေ့စဉ်ကပြန်စဉ်းစားတစ်ခါစဉ်းစားဟိုရင်လာကမြင်တာတွေစဉ်းစားဒီနေ့ကမြင်တာတွေစဉ်းစားတယ်စဉ်းစားလို့ရတယ်ဟုတ်လားစဉ်းစားပြီးတော့ ပုံကြီးချက်နိုင်တယ်ဗျာမင်းအဲ့ဒါပညာလေးကမှတ်ထားလို့ဟိုတုန်းကမြင်တော့ကတည်းကပိဋကတာမှားလိုက်လို့လူပုဂ္ဂိုလ်ဆိုလို့ချင်းလူပုဂ္ဂိုလ်အနေနဲ့မျက်နာမျက်ခုံးမျက်လုံးအသားအရေးအနေအထိုင်ပြုံးမှုရေကိုဒါတွေသူဒါလည်းအကုန်လုံးမှတ်ထားတယ်ဘုံမန္တနာနဲ့မိမဘုံသနာယောက်ျားဘုံသနာနိမိတ်တာအမှုပြင်စနာတဲ့သူကနိမိတ်တာဆိုတာကတော့အလုံးလိုက် ဒီလိုလုံးတစ်ကောင်လုံးကြီးဘုံမသာနာကြီးတယ်ကကြံပြင်းမှတ်လူပြင်စနာဆိုတာအသေးစိတ်အင်္ဂါတွေတဲ့လို့အသေးစိတ်အင်္ဂါတွေအစိတ်ပိုင်းတွေပေါ့ကိုယ်စိတ်ပိုင်းတွေမျက်ခုံးမျက်လုံးစားတွေအစိတ်ပိုင်းတွေအမူအရာလေးအဲဒါတွေအဲဒါတွေမှတ်တာအရိပညာတွေဒါချက်နိုင်အောင်မှတ်ဆွဲထားလို့တဲ့ဒါဒီအမှတ်ရှိတော့ပြန်စဉ်းစားရင်စားရင်ပေါ်တာပေါ့ပွဲကြတဲ့ပုဂ္ဂိုလ်ညာပွဲကြည့်ပြီးလို့ချင်းပွဲတဲ့အားတွေသူညာစဉ်းစားရင်ပေါ်နေတာပဲ ဟွန်းသူပြုကျင်နေတဲ့သကုတ်တွေပါလေကြည့်တဲ့ပုဂ္ဂိုလ်လည်းသူ့နေမှာပဲသူပြောဆိုနေကြတယ်အဲ့ဒါတွေသူတို့လည်းပဲကမှတ်လာတယ်ဟိုမှာအရေးတွေပါပဲဘာမှမဟုတ်ပါဘူးဘာမှမဟုတ်ဝင်မဲ့လို့အဲ့ဒါတွေပေါင်းစပ်ပြီးတော့သူကပုံကြီးချဲ့တယ်သူကလည်းပဲနှိမ့်သက်စရာသားရစရာဖြစ်အရေးကြီးတွေတည်ကြည်တည်ကြည်လေးတွေဘာမှမဟုတ်ဘူးသေချာစဉ်းစားကြည့်ရင်တော်တော်ကိုမဟုတ်တဲ့ဥစ္စာပဲ တော်တော်မဟုတ်တဲ့ဥစ္စာတွေကတော့ဟုတ်တယ်လို့ဖြစ်ပြီးတော့သဘောကျနေတာအဲပါလေအင်းမြင်ငကြရဲ့နာငယ်စားရဲ့တွေးထိကစိတ်ကုသနာကြံစီကိကပေါ်လာတဲ့အာယုံလေးတွေကိုမှတ်ဆွဲထားတဲ့ပညာလေးရှိတယ်အမှမှတ်ဆွဲတဲ့ပညာလေးဒါရိုးရိုးမှတ်ဆွဲတာဒါဟိုတတိပ္ပာနဲ့အမှမဟုတ်ဘူးဒါမီယောဖလာမီယောဖလာအားဖြင့်ကဘာဆက်ဆက်ကရလာတဲ့ပင်နာ ရပြီးသားတွေကိုသဏ္ဍာန်ထုံးမတက်ရတော့ဘူးသူကတော့ဆိုရင်ကဘာဆက်ဆက်ကရပြီးတော့အဲ့ဒါမြင်ပြီးရင်မှတ်ထားပြီးကြားပြီးရင်မှတ်ထားပြီးပြီးသူကပုံပန်းသားပုံပန်းသားနာအခြေအနေတွေနောက်ပြန်စဉ်းစားပြီးတော့ဒီပုံတွေပြန်ပေါ်နေအဲ့ဒါချဲ့နေအောင်မှဆွဲထားပြီလို့တဲ့ပြန်ပြီးတော့စဉ်းစားကြည်နိုင်ပါလေချဲ့နိုင်အောင်မှဆွဲထားမိ၍ပြန်စီနိုင်ပြီ ကြံစီမိ၍လိုလားနှစ်သက်သည်လိုလားနှစ်သက်သည်ကြံစီမိ၍လိုလားနှစ်သက်သည်လိုလားနှစ်သက်၍ဖြစ်စရာမုန်းစရာရှိရသည်လိုလားနှစ်သက်၍ဖြစ်စရာမုန်းစရာရှိရသည် ပြစ်စရာမုန်းစရာတွေရှိနေ၍မနာလိုမှုဝန်တုံးမှုများဖြစ်ပေါ်လာသည်ပြစ်စရာမုန်းစရာတွေရှိနေ၍မနာလိုမှုဝန်တုံးမှုများဖြစ်ပေါ်လာသည်မနာလိုမှုဝန်တုံးမှုများရှိနေ၍ ရာမကင်းမဲ့ဆင်းရဲဒုက္ခရောက်နေကြရသည်နာလိုမှုဝန်တုံမှုများရှိနေ၍ဘေးရာမကင်းမဲ့ဆင်းရဲဒုက္ခရောက်နေကြရသည်သို့ဖြစ်၍ဆင်းရဲဒုက္ခမှာ မုတ်ချကင်းလိုလင်ဆင်းရဲဒုက္ခမုတ်ချကင်းလိုလင်သိနိုင်အောင်မဆွဲထားမှုပပင်စပညာသုံငိမ့်သွားအောင်ကျင့်ရမည် သို့ဖြစ်၍ဆင်းရဲဒုက္ခမုတ်ချကင်းလိုလင်ကျင့်နိုင်အောင်မှဆွဲထားမူပပင်စပညာသူငြိမ်းသွားအောင်ကျင့်ရမည်တရားမင်းသဘောပေါက်သွားပါဘူး။စဉ်တိုင်းမေးလာတော့ဘတ်တော်တွေကကောင်းတော်လူသနာရှိပါလေဘယ်နှောင်ရိုးရှိ င်းရဲနေကြပါသလဲကိုထင်တဲ့အတိုင်းမချမ်းသာပဲဆင်းရဲနေကြပါသလဲဆိုအိဒါမစ္စရိယမနာလိုမှုဝန်တော်မှုရှိနေ၍လို့ဘုရားကပြောလိုက်မနာမလိုမှုဝန်တော်မှုကဘာကြောင့်ဖြစ်သလဲပိယအပိယချစ်စရာမုန်းစရာတွေရှိနေလို့ချစ်စရာမုန်းစရာတွေကဘာကြောင့်ဖြစ်ပေါ်ရသလဲခြင်းနဲ့သက်တဲ့သဏ္ဍာရကရှိနေလို့ခြင်းနဲ့သက်တဲ့သဏ္ဍာရကဘာကြောင့်ဖြစ်ရသလဲချစ်စရာကောင်းအောင်ကြံစီလို့ ဉာဏ်ကြီးမျိုးဝိတက်ကဘာကြောင့်ဖြစ်ရသလဲဆိုရင်ပပိစပညာချက်နိုင်အောင်လို့ချက်ပြီးစဉ်းစားကြသိနိုင်အောင်လို့မူရင်းလေးပေါ့လေမူရင်းလေးအခြေခံလေးမှတ်သားထားလို့မြင်မြင်လုံးကြတော့မှမှတ်သားထားလို့ဒါတော့မြင်စဉ်ကြားစဉ်ကနေပြီးမှတ်သားထားမှုကြောင့်ပြန်စဉ်းစားပြီးတော့ဝိတက်ကြံစီမှုတွေရှိရအဲဒီကြံစီမှုတွေကြောင့် ရှင်းနေတဲ့ဌာနရာကရှိရရှင်းနေတဲ့ဌာနရာကရှိခြင်းကြောင့်ဖြစ်စရာမုန်းစရာနှမျိုးကွဲတယ်ဖြစ်စရာမုန်းစရာရှိခြင်းကြောင့်မနာလိုမှုဝန်တုံမှုဖြစ်လာပြီနာလိုမှုဝန်တုံမှုရှိနေတဲ့အတွက်ကြောင့်တတ္တဝါတွေချမ်းသာခြင်းပဲလို့မချမ်းသာပဲနဲ့ဆင်းရဲဒုက္ခတွေရောက်နေကြသည်ဆိုတော့အဲဒီဆင်းရဲဒုက္ခအမြင့်ပါပြချင်လို့ရှိရင်ဘယ်ကအညာတော့ဆိုတော့အညာလေးက ပပင်စပညာတွေအညာလေးပဲဒါလေးကိုဖြုတ်အောင်ပါလို့မြင်ပြီးရင်မှဆွဲထားတဲ့ပပင်စပညာမဝင်စင်းနဲ့ကြားပြီးရင်လည်းမဝင်စင်းနဲ့နားပြီးရင်လည်းမဝင်စင်းနဲ့စပြီးရင်လည်းမဝင်စင်းနဲ့တွေ့ထိပြီးလည်းမဝင်စင်းနဲ့ဒီကုသနာကြားသိပြီးလည်းပပင်စပညာလေးမဝင်စင်းနဲ့ဒီရင်မြင်ပြီးမြင်ုံနဲ့ကြားပြီးကြားနေရပြီးတဲ့စကားသိရမှာကိုအဲ့ဒီလိုလုပ်ကြရဆိုတာကိုအဲ့ဒါကြောင့်

ပฏิပန်သောကျင့်နေမည်သည်ဟောဒီဖြစ်ပါသည်ရှင်ဗျာဘယ်လိုကျင့်ရမလဲတို့ကျုပ်ကတော့ဒီပပိစ္ဆာတရားလေးချုပ်သွားအောင်ဘယ်နဲ့ကျင့်ရမလဲဒါပါပဲသူကပပိစ္ဆာတရားလေးချုပ်ရဖြစ်တဲ့သဘောရှိပါတယ်တဲ့အဲဒီချုပ်ရဖြစ်တဲ့သဘောနဲ့လျော်တဲ့အကျင့်ချုပ်ရဖြစ်တဲ့သဘောကိုရောက်စေတဲ့ကျင့်လျော်တဲ့ကျင့်ဆိုရောက်တာပေါ့ရောက်ရင်လည်းလျော်တာပေါ့သူအဲဒီရောက်စေရတဲ့အကျင့်ကို ဘယ်လိုကနည်းကျင့်ရပါမလဲဘယ်လိုကျင့်လို့ရှိရင်ဖြင့်အဲ့ဒီပပိစာပညာပညာတရားတွေထူတာနိဗ္ဗာန်ကိုရောက်ပါမလဲဒါမေးပါတယ်အဲ့လိုမေးတော့မြတ်စွာဘုရားကဖြေတယ်မြတ်စွာဘုရားဖြေပါတယ်တော်ဆန်းတယ်ပြပြနေရတယ်ဒီသုတ်တော်ကိုဆန်းတယ်လို့ဆိုဖြေရတာကတော့အမေးနဲ့ပြင်တယ်တခြားစီတော့သင်ကြကြီးသူကဖြေတယ်ပပိစာပညာတရားတွေချုပ်တဲ့နိဗ္ဗာန်ကို ရောက်တဲ့အချင်းဘယ်လိုကျင့်ရမလဲလို့မေးတယ်မေးရတယ်ဘုရားကကြည်တယ်သောမနာတံပံဒေဝနာမိန်နာဒုဝိရဏဝရာမိဒေဝိတာဗာမိအဒေဝိတာဗာမိသောမနာတံပံဒေဝနာမိန်နာဒုဝိရဏဝရာမိဒေဝိတာဗာမိအဒေဝိတာဗာမိဥပေခံပံဒေဝနာမိန်နာဒုဝိရဏဝရာမိဒေဝိတာဗာမိအဒေဝိတာဗာမိတရားရှိပါ

ဒေါမနတံပါဟံဒေဝနာမိဏဒေဝနာမိဏတို့ရှင်မြတော်ကြာမင်းဒေါမနတံပြီးနှလုံးမသားမှုဒေါမနသကိုလည်းဒေဝိတာဗံပြီးမိဝဲအတိဟွေလောအဒေဝိတာဗံမိဝဲအတိဟွေလောဒုဝိဒနာနှမျိုးနှမျိုးနှစ်စပြားခြင်းအာငါဒီဝရာမိဟောဤနှလုံးမသားမှုဒေါမနသလည်းပဲမိဝဲရတာလည်းရှိမမိဝဲရတာလည်းရှိနှမျိုးရှိတယ်လုံးငါပြားဟောသည်ဥပေက္ခပါဒေဝနာမိဏဒေဝနာမိဏတို့ရှင်မြတော်ကြာဥပေက္ခပြီးပါ အညီအမျှလိလိရှင်မှုဥပေက္ခကိုလည်းဒေဝိတာဘာပိမိဝဲအပိဟူရလောအဒေဝိတာဘာမိမမိဝဲအဟူရလောသူရေနာအမျိုးနစားပြအပြင်ဟာငါဒီဝရာမိဟောဤဥပေက္ခလည်းပဲမိဝဲရတာလည်းရှင်မမိဝဲရတာလည်းရှင်မျိုးခွဲဟောသည်ပြီးတော့မေးတာနဲ့ပြည်တာနဲ့တော်တော်နားလည်ဖို့ခဲရင်လည်းဆိုတာဘုရားကလည်းပုဂ္ဂိုလ်လိုက်ပြီးဟောတာမကြားမို့ဒီလိုဟောတာပြင်းပြပုဂ္ဂိုလ်ဒီလိုဟောတော့ဘယ်နားလည်လဲတော်တော်လား အခုခေတ်ကာလမှာစာရိပေရိပင်းနေတဲ့ပုဂ္ဂိုလ်တောင်သဘောပေါက်ထက်တယ်ဒီဥစ္စာဘာလို့အောင်မှမသိဘူးသူကသိရသူကသမေသာပညာတွေချုပ်အောင်ဘယ်နဲ့လုပ်ကြည့်ရမလဲဆိုတဲ့ဥစ္စာသောမနာတဝမ်းမြဝမ်းသာတာလည်းနှမျိုးပဲမြူရတာလည်းရှိမမြူရတာလည်းရှိဒေါမနာတနှလုံးမသာတာလည်းနှမျိုးပဲမြူရတာလည်းရှိမမြူရတာလည်းရှိဥပ္ပခာလေးလူရှိမှုဝေဒနာဥပ္ပခာဝေဒနာနှမျိုးဟောတယ်မြူရတာလည်းရှိမမြူရတာလည်းရှိပြီးရောတော့

ဒီလိုရှုပါဒီလိုမှတ်ပါဒီလိုနှလုံးသွင်းပါဆိုတာတော့ရှုကနားမလဲလို့တကယ်တည်းမှာอืมသဘောမကျနိုင်လို့သက္ကတာကအမနာရှင်းပြီးတော့ပြောရအခုသာဘယ်လိုရှုရမလဲကုန်မပါဘူးဒေါမနာသဝန္တာမှုနှမျိုးပဲတဲ့မြူရတာလည်းရှိမြူရတာရှိဒေါမနာသနှလုံးမသာမှုနဲ့နှမျိုးပဲတဲ့မြူရတာလည်းရှိမြူရတာလည်းရှိဘုဝေကလည်းပဲနှမျိုးပဲတဲ့မြူရတာလည်းရှိမြူရတာလည်းရှိနော်

ဟောမြွယ်သင်လားမသင်လားဝန္တာနှမျိုးဒီဟောဘယ်တို့ကျင်ကပပင်စလုံးဝချုပ်သည်နီးတရားမင်းကမေးတာဘယ်တို့ကျင်ကပပင်စလုံးဝချုပ်သည်နီးမြွယ်သင်လားမသင်လားဝန္တာနှမျိုးဒီနှလုံးမသားဥပေက္ခခွဲပါသည်လူဒီအကုသို့ပွားပဲဆောင်ကြကုပွားမိဖို့ဒီဒီတို့ကျင်ကပပင်စလုံးဝချုပ်သည်ဘုန်းကြီးလည်းသူဒေသနာရပဲဒီမှာ သမုတ်ရေးထားပါတယ်အဲဒါလေးဆိုကြဆိုပြီးနည်းနည်းပြောပြီးတော့တရားသိရမယ်နောက်မှအကျေပြောရမယ်အနာကောင်းတဲ့နာကောင်းတဲ့ဖြေပါပဲဒီကတော့နားလည်ရင်နာကောင်းပါတယ်နားမလည်ရင်တော့သူ့လားဘာလို့မှမသိဘယ်လိုကျင့်ကပပင်စာဘယ်လိုကျင့်ကပပင်စာလုံးဝချုပ်တနည်းလုံးဝချုပ်တနည်းဘယ်လိုကျင့်ကပပင်စာလုံးဝချုပ်တနည်းဘယ်လိုကျင့်ကပ လောကသုတ္တိဘေဟုနိမပါတိသာလောကသုတ္တိဘေဟုနိမပါတိသာလောကသုတ္တိညရာကြမ်းမင်းကမေးတာကနော်ဘယ်လိုကျင့်လို့ရှိရင်ပပိစ္ဆပညာချုပ်အားဖြင့်နိဗ္ဗာန်ကိုရောက်ပါမလဲဘယ်လိုလုပ်ကြည့်ရပါမလဲမေးပါတယ်ဘယ်လိုကျင်ကပပင်္စလုံးဝချုပ်တယ်နီးပပင်္စပညာချုပ်မှဒါမှသူကသူက ဆက်ပြီးတော့ဖြစ်သွားတဲ့အကျိုးတရားတွေအကုန်ငြိမ်းပါဘူးဘာပဲသာပညာချုပ်လို့ရှိရင်ဝိတက်ကြံစီမှုမဖြစ်နိုင်ဘူးကြံစီမှုမရှိလို့ရှိရင်ဖြစ်ခင်နှစ်သက်မှုဆိုတာမဖြစ်နိုင်ဖြစ်ခင်နှစ်သက်မှုမရှိရင်ဖြစ်စရာမုန်းစရာတွေမရှိဘူးဖြစ်စရာမုန်းစရာတွေမရှိရင်အိဒါမစ္စရိယာမရှိဘူးအိဒါမစ္စရိယာမရှိလို့ရှိရင်ဆင်းရဲဒုက္ခတွေငြိမ့်မယ်အဲဒီတော့အညာကတော့ပပိစ္ဆာလေးချုပ်ဖို့ရည်ကြီးတယ်မြင်နေကြတဲ့ပပိစ္ဆာပညာလေး ပြည့်နိုင်အောင်လို့တဏမာနတိတိနဲ့ပြည့်ပြီးတော့ယူနိုင်အောင်မှတ်စွဲမှုပညာလေးတွေမဖြစ်ဖို့သူကအရေးကြီးပါတယ်အဲ့ဒီပပိစပညာကိုဘယ်လိုကျင့်ကပပိစလုံးဝထုတ်တယ်နီးပပိစပညာရေးဘယ်လိုကျင့်လို့ကျင့်ထုတ်ပါသလဲလို့မေးတော့မြတ်စွာဘုရားကခုနကဟောတဲ့အတိုင်းသောမနာတံပံဒီဝနာမိနာဒုဝေဒနာဝရမိသေဝိတာဝံအသေဝိတာဝံဒီသောမနာတဘာမြဝတာမှုကို မဝဲရတာရဲ့မမဝဲရတာရဲ့လို့နှမျိုးခွဲပြီးငါဟောသည်မင်းမယူဝဲတင်တာမတင်တာဝမ်းသာနှမျိုးဒီဒါကိုသုံးတယ်သူကမယူဝဲတင်တာယူဝဲတင်တာမတင်တာမတင်တာဝမ်းသာနှမျိုးဒီဝမ်းသာနှမျိုးဒီယူဝဲတင်တာမတင်တာဝမ်းသာနှမျိုးဒီယူဝဲတင်တာမတင်တာဝမ်းသာနှမျိုးဒီယူဝဲတင်တာ မ်းသာမှုရှိတယ်မမြွယ်တဲ့ဝမ်းသာမှုရှိတယ်ဝမ်းသာမှုနှမျိုးရှိတယ်နဲ့ဆိုပြဟောသည်ဒီသံမိုးနဲ့ပြည့်စုံပါလေသံမိုးကတူတူလေးပဲမယ်လေအကုန်လုံးပြည့်စုံတယ်ဟိုမှာနားလဲပါနှလုံးမသာဥပိ္ပခာခွဲပါနိယုတိတဲ့နှလုံးမသာနဲ့နှလုံးမသာဒေါမနသာပါတယ်ဥပိ္ပခာကဥပိ္ပခာဝေဒနာဒီဝေဒနာတွေလည်းပဲနိယုပဲခွဲပါတော့ဒီဝေဒနာမသိနာဝါသနှမျိုးကြီးဆိုဒီဝေဒနာမသိနာနှလုံးမသာနှမျိုးကြီး ဒီဝေသင်္သာမသင်္သာဥပိ္ပခနှမျိုးကြီးသုံးနေပါတယ်ကွာဒီလိုပဲတဲ့ခွဲပါတယ်ကွာသို့နှလုံးမသာဥပိ္ပခခွဲပါနိဒုတိနှလုံးမသာဥပိ္ပခခွဲပါနိဒုတိနှလုံးမသာဥပိ္ပခခွဲပါနိဒုတိနှလုံးမသာဥပိ္ပခခွဲပါနိဒုတိအဲနှလုံးမသာတဲ့ဒေါမနသာလည်းပဲဒီဝေသင်မသင်နှမျိုးခွဲပါ ဥပေက္ခာလည်းပဲမြွယ်တဲ့မသိပြီးလူနှမျိုးခွဲပါတဲ့ဒါမြတ်စွာဘုရားကျင်းဟောတာအကျေဟောတော့ပါလို့ဆိုတော့အကုသိုလ်ပွားပဲချောင်းရှာကူပွားမိဖို့ဒီမြွယ်ရတာမမြွယ်ရတာနဲ့ကအကုသိုလ်ပွားရင်ဖြင့်မမြွယ်ရဘူးကုသိုလ်ပွားရင်မြွယ်ရမယ်ဒါပဲတော့ကုပွားကုသိုလ်ပွားလို့ရှိရင်မြွယ်ရမယ်အကုသိုလ်ပွားအကုသိုလ်ပွားပဲချောင်းရှာပဲချောင်းရှာကူပွားမိဖို့ဒီ အကုသိုလ်ပွားပဲချောင်းရှာအကုသိုလ်ပွားပဲချောင်းရှာခုပွားမိဖို့သည်ခုပွားမိဖို့သည်သို့အကုသိုလ်ပွားပဲချောင်းရှာခုပွားမိဖို့သည်အကုသိုလ်ပွားပဲချောင်းရှာခုပွားမိဖို့သည်အကုသိုလ်ပွားပဲချောင်းရှာ

အကုသိုလ်ပွားပဲဆောင်ကြကုပွားမိဖို့ဒီလားအတူတူပဲအဓိပ္ပာယ်ဘာမှမတူဘူးတော့ပဲအကုသိုလ်ပွားလို့ရှိရင်သောမနာသာဖြစ်သောမနာသာဥပ္ပခါဖြစ်မမိဝဲနဲ့ဟွန်းကုသိုလ်ပွားလို့ရှိရင်မိဝဲရမယ်ဒါတော့ပဲဟောတာပဲဘာရညာရမပါဘူးအကုသိုလ်ပွားတာပဲဟာတွေတော့ကုသိုလ်ပွားတာပဲဟာတွေတော့ဆိုတော့ဒါတော့မဟုတ်ဘူးကြားမင်းနားလေတာကိုကွာပညာရှိကို o na abra al aalị mụa biụ mgbe a aụrụgbara ka hụ ahụ nee abiiri nwa na nw amri e hi he n-enye iri abụọ ọzụ ka hụ aha yea ahaeji alụ anaalụ bu alụ tụka n alụ waa iụ ha ehara we aeaa ။ຢာတဲ့ကလူတွေနဲ့ဆိုတော့ခက်တာပေါ့ဒါတွေအကုန်လုံးကြောက်ရမယ်ဆိုခက်တာပေါ့ဥပမာ။ဘာနာပေါ်မှာဝင်ပြီးညာပြူနေတဲ့ပုဂ္ဂိုလ်တွေတောင်မှဒီဥစ္စာတချို့ဟာတွေခက်သေးတယ်ဒီထဲမှာဝန်သားကြရတယ်ရှိသေးတာပဲသူကလည်းသူကလည်းဒီစည်းလေးပါးနဲ့စပြီးသုံးဆောင်နေတဲ့စတတိပရိသတ်နဲ့စချွေရနဲ့စနေရာထိုင်ခင်းနဲ့စပြီးသူတို့ဝန်သားကြရတယ်ရှိသေးတာဒါတွေအကုန်လုံးကြောက်ရမှာသူဥစ္စာอืมသူကနဲတာမဟုတ်ဘူးသူကအကုန်လုံးကြောက်မှတယ်အဲ့ဒါတွေကြောက်လိုက်လို့ရှိရင်သူက နိဗ္ဗာန်ရောက်မယ်နိဗ္ဗာန်ရောက်ချင်ဒါတွေကြောင်းအောင်မှာမကြောင်းလို့ဆိုဒါတွေကဘုသင်းတော်ကိုဆိုအနာရောဂါရှိတဲ့ပုဂ္ဂိုလ်များမတည့်တဲ့အစာတွေကြောင်းရတာလို့ပဲဒါတွေကြောင်းရတဲ့ဥစ္စာတွေတဲ့ဒါအကုသိုလ်ပွားတယ်ပြီးတော့စိတ်မချမ်းသာတာတွေလည်းရှိတာပဲကာမဂုဏ်အယုံလောကရေးတွေနဲ့စပြီးစိတ်မချမ်းသာစိတ်ဆင်းရဲတာတွေရှိအဲ့ဒါတွေကြောင်းလာရတယ်ဒါတွေမဖြစ်စေနဲ့ဒီလုပ်တွေကိုလုပ်ကိုမလုပ်နဲ့ဟိုအရင်းမြစ်ကစပြီးတော့ကိုပြောရမှာပြောရမှာနောက်မှအကျယ်ပြောရမယ် ပြီးတော့ဥပေက္ခာတွေရှိသေးတယ်တဲ့ဝင်လို့မသာပါဘူးတဲ့သိလည်းမမညစ်ပါဘူးစိတ်မပြတ်ပါဘူးတဲ့ရိုးရိုးပဲမြင်နေကြကြားနေကြတော့သုံးဆွဲဘာမှလုံးဝသာတာလည်းမဟုတ်စိတ်ပြတ်တာဒါပေမဲ့လည်းအဲ့ဒါအညာနုပ္ပခါတွေခေါ်ရတာဒါပေမဲ့သူပါရတော့ပါရနေသဘောကျနေတယ်နှိမ့်သက်နေတယ်အဲဒီလိုအားလေးလည်းညာနုပ္ပခါတွေခေါ်တယ်တဲ့ညာကင်းပြီးတော့လိလိရှုတာဒါမျိုးတွေလည်းပယ်လိုက်တယ်ဒါအကုသို့ပွားတယ်လူလောကနေလို့ကောမဖြစ်ဘူးသုသာ

အပညာနဲ့အကုန်လုံးပါရမယ်သူကညာနဲ့ရှင်တဲ့ဥပ္ပခါဖြစ်ရဘယ်လိုလုပ်ရမှာနောက်ကြမှာသူကအကုသိုလ်ဘောအကုသိုလ်ဘောကိုကုညာကျေချက်ဝါရအောင်မယ်အခုတော့မဟောနိုင်ဘူးကွအဲဒါအကုသိုလ်ပွားတာတွေပယ်ပါတယ်ကုသိုလ်ပွားတာတွေမြွေပါတယ်ကုသိုလ်ပွားတာတွေဘာတော့ဆိုလို့ရှိရင်ဟိုတရားနာတာကစပြီးတော့ကိုလေတရားနာလို့ရှိရင်ဝမ်းမြောက်ဝမ်းသာစရာလေးတရားနဲ့စပြီးတော့ဖြူရမြွေပါတဲ့ဗျာอืม ချို့တရားနာကျင်တာမနာရလို့တော့စိတ်မချမ်းသာဖြစ်နေနာကျင်တဲ့တရားနာသွားခြင်းနဲ့အကြောင်းမညွှန်းလို့မသွားရဘူးအဲဒါလည်းမြှူပဲပါတဲ့ဒါကောင်းပါလေတဲ့လူသားနောက်ဒီလိုစိတ်ဆန္ဒကရင့်တာပြီးတော့ဒီနေ့ကျန်တရားနာချို့တရားအထုတ်ခြင်းနဲ့မထိုးရဘူးစိတ်မချမ်းသာတွေဖြစ်နေမြှူပဲကောင်းပါလေတဲ့ဒါဒီနောက်ကျဒီနေ့ကျတော့ကျန်အထုတ်ဖြစ်သွားတချို့တရားအထုတ်ကြတော့တရားမတက်နိုင်ဘူးစိတ်ကလိုတိုင်းမဖြစ်လို့စိတ်ကြည့်ရတယ်စိတ်မချမ်းသာဖြစ်မြှူပဲပါတဲ့ဒါဒီနေ့ကျလို့ဒီကိုယ်လိုတိုင်းဖြစ်ပါလိမ့်ဒါကောင်းပါလေတဲ့ဒါမြှူပဲကောင်းတဲ့ဥစ္စာပါ ဒီလိုဟာတွေလျှောက်ပြောတော့သူကဒါကြီးကျေကျက်အောင်မှသူကဥပေက္ခကလည်းဥပေက္ခကလည်းပဲမြင်တိုင်းကြားတိုင်းတော့အကြောက်ပါပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်ပြီးတော့လေးလူရှုနေတာကိုနောက်ဆုံးသာလင်ဥပေက္ခတွေအောင်သွားမှာဟောအဲဒီဥစ္စာတွေအောင်နားတယ်သာလင်ဥပေက္ခကနေပြီးတက်လိုက်လို့ရှိရင်တော့မဲဖို့ရောက်တော့တာပဲဗီဒီယိုသွားမှာအမှန်ကောင်းတဲ့ဥစ္စာပါအဲဒါမှမဟုတ်ဒီဒီ ဝေဒနာသုံးပါးမြှဝဲတဲ့မြှဝဲတဲ့ကိုဟောတဲ့ပြဿနာအဆုံးမှာတရားမင်းကသောတာပန်ဖြစ်တာဒီဒေသနာနဲ့သောတာပန်ဖြစ်တာသူကဒီမှာသောတာပန်ဖြစ်တာသောတာပန်လည်းဖြစ်တယ်ပြီးတော့ဘဝဟောင်းမှလည်းပဲအသက်တန်းကုန်နေလို့ဘုရားရှိရင်မဲ့သောတာပန်ဖြစ်ပြီးမကြခင်မဲ့သူကသူ့တွေလည်းသွားတယ်ဘဝဘဝအဖြစ်ကြားပြီလည်းဆက်ဖြစ်ဘေးကပုဂ္ဂိုလ်တွေမသိဘူးတဲ့ဘုရားနဲ့သူပဲသိတယ်ဘေးကပုဂ္ဂိုလ်တွေကကြားပြီဟောပြောင်းလဲမှမသိဘူးဘုံသဏ္ဍာန်ကဒီတိုင်းနဲ့ဟော

ခုပြောတဲ့အချင်းလို့ရှိရင်ပပိစ္ဆာတရားအကုန်လုံးချုပ်ပါတယ်မြေဝဲသင်နာမသိနာဝန္တာနှမျိုးဒီနှလုံးမသားဥပေက္ခခွဲပါနိတူဒီအာဟုသောပွားပဲလျှောက်ကြကူပွားမိဖို့ဒီဒီလိုကျင်ငါပပင်စလုံးဝထုတ်တယ်ဒီတဲ့ကျင်လို့ချင်းအေဝံခောဒီဝနာမိန်လပပင်စပညာသင်္ခါနိရောဓသာရုပ္ပဂာမိနိပฏิဝရံပฏิပါဏောဟောတိ

အဲမိဝဲရင်းတဲ့တရားတွေမိဝဲသွားပါတဲ့ဒေဝဘောဤလို့သွားခဲ့ပြီးတော့ဤဖြင့်မိဝဲရင်းဒီကိုပဲ၍မိဝဲရင်းဒီကိုမိဝဲသောဤဖြင့်ပပိစ္ဆပညာသင်္ခါနိရောဓပฏิပါပฏิဝရံပပိစ္ဆပညာတရားစုတို့ဤကျုံညရာဖြစ်သောနိဗ္ဗာန်အားလျော်၍ထိုနိဗ္ဗာန်သို့ထိုက်ရောက်သောအကျင့်ပฏิပါကိုပฏิပါနောအကျင့်မိမိသည်ဟောသည်ဖြစ်ပါသည် အဲ့ဒါကိုဘုန်းကြီးတွေကဆောင်းဖို့ကလေးပေးတာဒီတော့ကျင်ငါပပင်းစလုံးဝအထုတ်တယ်ဒီတိုင်းကြည့်ရင်မမြဝဲတဲ့နဲ့သောမနာတဒေါမနာတဥပိ္ပခာတွေကိုပယ်လို့မြဝဲတဲ့နဲ့သောမနာတဒေါမနာဥပိ္ပခာတွေမြဝဲသွားလို့ရှိရင်ပပင်းစပညာတရားတွေအကုန်လုံးချုပ်ပါပြီအကုန်လုံးချုပ်ပါပြီတဲ့နိဗ္ဗာန်ရောက်ပြီလို့ဆိုလိုပါတယ်အဲဟိုရှိသုံးပုဂ္ဂိုလ်ရောဆက်ဆုံးမှဒီမှာအဓိပ္ပာယ်ပေါ်မှာ

သူကျုပ်ွယ်၍ခင်ကြီးမကြဆင်းရဲရသည်မူလစဉ်မည်သူကြောင့်စစ်သောဘုရားအာသာအာယုံမြနှင့်လိုလားတလီ ကြံစီရတံစေရာမဆွဲစေရလွဲ့၍သင်ကဲသင်ကားသိရောပါသည်မြင်ပြီးကြပြီတဲ့အခြေတယ်လွဲလာဘုံတော့မဝရမယ်ခုဟောဖို့ရှင်မကြီးလို့အခြေတယ်ကစအခြေရတယ်စလွဲလာတယ် မူလစဉ်ဖြင့်မူလစဉ်ဖြင့်သူအကြောင်းစစ်တော်အကြောင်းစစ်တော်မုတ်ချအပ်သာမုတ်ချအပ်သာအာယုံများနှင့်အာယုံများနှင့်လိုလားတည်းလိုလားတည်းဉာဏ်စီရံဉာဏ်စီရံဆေရမဆွဲဆေရမဆွဲခြေရဲလွဲ၍ခြေရဲလွဲ၍သင်ကဲစင်ကသင်ကဲစင်ကဒီယိုပါသည်ဒီယိုပါသည် တောက်ပြာသွားရာတောက်ပြာသွားရာသင်္သမြကိုသင်္သမြကိုမှတ်ကြသဖြင့်မှတ်ကြသဖြင့်မမီရင်ရှောင်းမမီရင်ရှောင်းမီရင်ဆောင်၍မီရင်ဆောင်၍မအောင်ပြင်းကမအောင်ပြင်းကလမ္မာရာသည်လမ္မာရာသည်ဘုရားချမ်းသာရေးပေသည်ဘုရားချမ်းသာရေးပေသည် သကပညာတုတ်တရားတော်ယောဇနာကမှသားကြသောဓမ္မသမဏကုသကံစေတနာတို့၏ဆွမ်းအမှုပေါ်ကြောင့်ဤဒေသနာတော်၌လာသည့်အတိုင်းမိဝဲသင်သောတရားတို့ကိုပယ်ရှား၍မိဝဲသင်သောတရားကိုမိသောအခြင်းဝိပဿနာဉာဏ်အစဉ်ရိယာမဉာဏ်စဉ်တိုင်းပွားများ၍ဆင်းခါသိဉာဏ်သတိပါချမ်းသာများကိုမိတို့လူလူလာသောမဉာဏ်ဖုန်ညာတို့ဖြင့်သင်ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း